ဒီနေ့ညနေ9နာရီချိန်မှာ ထေရဝါဒဓမ္မဓမ္မကမ္မထာလမ်းစဉ်သင်္ချံပုချတဲ့အပိုင်းစက္ခုံမနေ့ကဘုန်းကြီးတို့ကာနုပဒနာ14မြို့နကအာနိအနာဘာနာမှာမရဘဲနဲ့ဝိပဿနာရှုနေဆိုဘုန်းကြီးပြောပါတယ် ဒီနေ့ခေါင်းစည်းပေးတာကအာနာပါနသတိကျင့်စဉ်များဟောထားသောတရားတော်များလေ့လာကြည့်ခြင်းဆိုဘုန်းကြီးပြောပါအာနာပါနကိုဘုရားရှင်ဟောတဲ့နေရာမှာအကျဉ်းဟောတာလည်းတွေ့တယ်အကျယ်ဟောတဲ့နေရာလည်းတွေ့တာပေါ့နော်အဲတော့ဘုန်းကြီးတို့အကျယ်ဟောတဲ့နေရာကိုအရင်အကြမ်းမြင်နေနဲ့ပြောပါမယ်အကျယ်ဟောတာတော့ဘုန်းကြီးတို့ ကိုရှင်ဒီပရိသဗိဒမကပါဠိတော်မှတ်စုလေးအကျေဟောတဲ့နေရာမှာဘာတွေဟောထားလဲဆိုဘုရားကတုတ်တည်ခြင်းပြောမယ်နော် အာနာပါနတန်ယုတ်ဆိုတာတန်ယုတ်ပါဠိတော်မှာအာနာပါနတန်ယုတ်ဆိုတာတတ္တပါဧကဓမ္မဝဲဆို7သုတ်ဟောထားတယ်ဒုတိယဝဲမှာလည်း7သုတ်ဟောထားတယ်သာမဏေ281ကနေ269ထိရောအများကြီးဟောထားအဲ့ဒီမှာ အာနာပါနကျင့်စဉ်ကို အကျယ်ဟောတယ်ကာယ ानु ပန္နအတွက်၄မျိုးဝေဒနာ ानु ပန္နအတွက်၄မျိုးစိတ်ဓာ ानु ပန္နအတွက်၄မျိုးဓမ္မ ानु ပန္နအတွက်၄မျိုးဒီလိုဟောတယ်ပြီးတော့ဘုန်းကြီးတို့ဥပရိပန္နတာပါဠိတော်အာနာပါနသတိတုတ်ဆိုတာရှိသေးတယ်အဲ့ဒီမှာလည်းအကျယ်ဟောတာလားတွေ့ရနောက်ဘုန်းကြီးတို့ဒီနေမကောင်းတဲ့ပုံကိုယ်တွေအတွက်အခုဘုန်းကြီးမနေ့တနေ့တုန်းက ဆရာတော်မြတ်ဗျာနေမကောင်းဖြစ်စားတော့ဒီလေးစီဒီထေရတော်ဓမ္မသင်မှာသင်မှုရတယ်ကိရိမာနနာတုတ်အဲ့ဒီမှာလည်းအာနာပါနာနဲ့ပတ်သက်ပြီး16မျိုးဟောထားတော့ဘုန်းကြီးပြောခဲ့မှုပါပြီးတော့ခါကျတော့ပရိသမီရမကပါဠိတော်အာနာပါနာတိကထာတတောကာရိညာနာထေနေရတာအဲ့ဒီမှာလည်းဘုန်းကြီးတို့အာနာပါနာနဲ့ပတ်သက်ပြီးတော့ဘုရားက16မျိုးပေါ့ဝင်လေအတွက်16မျိုးထွက်လေအတွက်16မျိုးဆို30 နှမျိုးပေါ့ဒါအကျယ်ဟောတာဒီမာသရိပဒံသုတ်တံကြတော့ကာနုပဒနာတရိပဒံတွေ၄မျိုးပဲဟောသွားတယ်ဒီမှာတော့ဘုန်းကြီးနည်းနည်းဓမ္မကြီးတို့ဒီကကြီးတို့သင်္นานသူသင်္သာသားတွေဘုသူတ္တဖြစ်အောင်ပေါ့လေအကျယ်တော့မပြောနိုင်ပါဘူးနည်းနည်းပါးပါးတော့ပြောပါပရိသမီဒမကပါဠိတော်တို့ခုနကအကျယ်ဟောတဲ့နေရာတော်တော်များများမှာ ဟောထားတာဘယ်လိုဟောထားလဲဆိုတော့ကာနုပဒနာသတိပဋ္ဌာန်အတွက်က၄မျိုးဟောတယ်ဒါကဘုန်းကြီးတို့မာသရိပံတော့မှာပါတဲ့အတိုင်းပဲဓမ္မဒီမှာတော့ဒီ၄မျိုးကိုတော့ဗေဒီဆရာတော်ကြီးကတော့ဝိသုဒ္ဓိမတ်တိုင်းမရှိဘူးတော်တော်များများနောက်ဆရာတော်တွေဝိသုဒ္ဓိမတ်တိုင်းယူတာတွေရှိပါတယ်အဲဒီဆရာတော်ဘုရားကြီးကတော့ဒီသင်္นานသူသင်္นานသားတွေဘုန်းကြီးပြောထားတဲ့အတိုင်းတတိမြေယပထမဆိုတဲ့ အဲ့ဒီနီးနဲ့သွားထားပါတယ်အဲ့ဒါကိုသောတတောသောတတောအတ္တတိတတောပတ္တတတိဆိုတဲ့အဲ့ဒီဟာနဲ့သွားထားပါတယ်အဲ့ဒါတစ်ခုပေါ့အဲ့ဒီဆရာတို့ဒီကံဝါဒတာဝါတစ်ခုတတိမြဲအောင်ကျင့်ရင် လေဟာတူတူဝင်လာရှေ့ရှေ့ဝင်လာသိလာနိုင်မယ်နံပါတ်1နံပါတ်3ကလေရှေ့ရှေ့ဝင်တဲ့သူဖြည်းဖြည်းချင်းဝင်တာကိုပြောပါတယ် ဖြည်းဖြည်းချင်းဝင်တဲ့လေးတစ်ခုလုံးမှာစလဲဆိုသိအောင်အထောက်အမယ်ဒီလိုပြောတယ်ပေါ့ဒါမဟုတ်ဘူးကိုကြည့်ချင်းနံပါတ်9လေပရိသမီရာမကပါဠိတော်မှာပါတယ်နံပါတ်7နံပါတ်9ဖြည်းဖြည်းချင်းဝင်တဲ့လေးတစ်ခုလုံးရဲ့အစလဲဆုံးဒီသုံးမျိုးလုံးကျင့်ရမယ်နံပါတ်3ပေါ့အဲ့ရဆာမျက်နှာနံပါတ်9သွားမယ်နံပါတ်4ကျတော့ဗာလဲဆိုတော့ ဒီလေကိုသိမ်မွေ့သောနူးညံ့သောမထင်ရှားသိမ်မွေ့သောကျင့်ရမယ်ဒီလိုပြောတော့အတော်ကြီးဒါရပြီအဲ့မှာကြည့်ပါတော့ဒါပရိသမီရမကပါဠိတော်ရှုပွားနေဆိုအာနာပါနတိကထာဘုန်းကြီးတို့ပြောဒီမှာတော့ခွဲနေတော့ကွာတော့ဗောနော်အဓိကမိန်ကသောတတော်အတ္တတိတတော်ပတ္တတိပဲသူတို့ကတော့ဆရာတော်တွေကဘယ်လိုယူလဲအဲ့ဒါအချင်းကျုပ်နောက်ကလူကအကျယ်ပြတယ်ဒီလိုခွဲတယ် ဒါမဲ့လေဒါကဘုရားဟောတာကိုမာတိဒီပရိသမီရာမကပါဠိလိုဒီလိုလဲခွဲပြတာမဟုတ်ဘူးနောက်ထပ်တော့ဖွင့်နေကြည့်ပြောကြတာဒါကြောင့်လေဒီဆရာတော်ဘုရားကြီးကတော့ဒီဟောထားတဲ့အတိုင်းပဲသောတတောအတ္တတိတတောပတ္တိမြဲရပထမဒါကိုကြည့်ပြီးတော့ဒီကံဓာတဝါကနှစ်ဒုမာတုရှိတိသဗ္ဗကာယပရိတံဝေဒီဖြည်းဖြည်းချင်းဝင်တဲ့လေဖြည်းဖြည်းချင်းထွက်တဲ့လေအတွက်ကဒါကိုစလည်းဆုံးသိအောင်ကျင့်လေရှိလာတယ် ပတ္တမြာကာယသင်္ခါရအဲ့ဒီရှည်တဲ့လေတကူတိမ်မွေးတော်နူးညံ့တော်ကျင့်ပေါ့သုဒ္ဓဇာရရင်တော့ငြိမ့်သွားတော့ဒါကကာယ ानु ပနာတတိပဒံပြဟောတာအဲ့ဒီကနေပြီးတော့ဒီပရိသံမိဒမကဘယ်လဲဘာဆက်ဟောလဲဆိုတော့ဒုတိယစရုပ်ကဝေနာနုပတနာအတွက်ဟောထားသေးတယ်ပိဋိပရိတံဝေဒီ ပီတိကိုထင်ရှားသိပြီးတော့ဝင်လေထွက်လေကို ရှုရမယ်ဒီလိုဟောတာတော့ဗောဗျာအဲ့ဒါဘာလဲဆိုတော့ဒီဒီအလိုဆိုရင်သူကဇံရောက်ခြင်းရဗြဟ္မစတုကမှလည်းဇံရမယ်ဗြဟ္မစတုကဇံရပြီးမှဒုတိယစတုကကိုသွားလို့ရတယ်ဒီပီတိကတာမန်ပီတိမဟုတ်ပီတိရှိတဲ့ဇံကိုပြောတာစတုကနီးနဲ့ကြည့်မယ်ဆိုရင်ပထမဇံဒုတိယဇံထီအောင်ပီတိပါတယ် အဲ့ဒီပရမဇဒုတိယဇာနဲ့သိနေတဲ့ပီတိကိုပြောတာနော်အဲ့တော့ပီတိပရိသဝတိဆိုတော့ပရမဇဒုတိယဇာနဲ့မှာဖြစ်နေတဲ့ပီတိကို ထင်ရှားသိပြီးတော့ဝင်လေထွက်လေရှုရမယ်ဒါပြောတာပါဒုက္ခပရိသဝတိဒါကြတော့ဗာလဲဆိုပရမဇဒုတိယတတ္တိယဇာထီအောင်တတ္တိယဇာကြပီတိတတ္တိယဇာဒုက္ခဧကကတာဟုတ် ပရမဇာမှာလည်းဒုက္ခပါတယ်ဒုတိယဇာမှာလည်းပါတယ်တတိယဇာလည်းပါတယ်ဒါပရမဇာဒုတိယတတိယဇာရဆွမ်းသုံးပါးဖြင့်ဒီဒုက္ခဝိနာသိပြီးတော့ဝင်လေထွက်လေကိုရှုမှတ်ရမယ်ဒီလိုပြောတယ်ဒါဒုက္ခပရိသဝေဒါဇံရမှရှုလို့ရပါတယ်နောက်စိတ်တသင်္ခါရပရိသဝေစိတ်တသင်္ခါရဆိုဒီနေရာဘာပြောရလဲဆိုဝေဒနာနဲ့သင်ညာကိုဆိုလိုပါတယ်ဇံ၄ပါးလုံးရရမယ်ဇံ၄ပါးလုံး ဇံလေးပါးရဲ့ဆွမ်းဝေဒနာတင်ညာကိုသိပြီးတော့ဝင်လေထွက်လေကို ရှုမှတ်ရမယ်ဒါစေကတင်္ကာရပရိသဝေလိုရင်းကတော့ဝေဒနာနဲ့တင်ညာပါပဲဒီဝေဒနာနဲ့တင်ညာကတာမဝေဒနာတင်ညာမဟုတ်ဘူးဇံလေးပါးရပြီးဖြစ်တဲ့ဝေဒနာတင်ညာမျိုးပတ္တမယစေတတင်္ကာရဒါကြလည်းရှေ့ရနဲ့ဒီလိုပါပဲခုနကဇံလေးပါးဆွမ်းပြီးရထားတဲ့ဝေဒနာတင်ညာဖြစ်နေတဲ့ဝေဒနာတင်ညာကိုငြိမ်းသွားအောင်တိမ်မွေ့သွားအောင်ဒီလိုကျင့်ရမယ် ဒါဝေနာနုပဒနာအကုန်လုံးပီတိဆိုရလဲခံစားတာဒုက္ခဆိုခံစားတာပဲစိတ်တသင်္ကာရဝေနာသင်ညာဆိုဝေဒနာဒီလိုဒီလိုအဓိကထားပြီးတော့ရှုခိုင်းတဲ့အတွက်ဒီလေးမျိုးကိုတော့ဒါဝေနာနုပဒနာတတိပံလို့ခေါ်တယ်ဆိုရင်ဒီလိုရှင်းလင်းချက်ပေးတာပါတတိယစတုကစိတ်တ ानु ပဒနာစိတ်တပရိတံဝေဒီ စိတ်ဒီမှာတော့သူကတော့ဒီမှာစိတ်ကိုစိတ်ကိုထင်ရှားသိပြီးဝင်လေထွက်လို့ရှိပါမယ်စိတ်ကဇန်လေးပါးပါဖြစ်တဲ့စိတ်ပြောတာဇန်ရပြီးမှရှုလို့ရတယ်ဇန်လေးပါးမှာဇန်လေးပါးရဲ့ဆွမ်းဖြင့်သိတဲ့စိတ်ကိုသိပြီးတော့ဇန်လေးပါးရဲ့ဆွမ်းဖြင့်ဖြစ်တဲ့ဖြစ်တဲ့စိတ်ကိုသိပြီးဝင်လေထွက်လို့ရှုရမယ်အဘိဗမောရိယစိတ်တံ အိမ်ပမောရိယစိတ်တော့ဝမ်းမြောက်ဝမ်းသာရွှင်ရွှင်လန်းလန်းပီတိလေးနဲ့ရှုတဲ့ဝမ်းမြောက်ဝမ်းသာရှုတာပါပဲဒါကြောင့်တခါတလေဘုန်းကြီးကဒါလေးတွေကြည့်ပြီးတော့ဝမ်းမြောက်ဝမ်းသာစိတ်လေးနဲ့ရှုရတယ်ဘာညာပြောတယ်ဒီဇန်စစ်တော်မဟုတ်ဘူးဗျတခါတလေစိတ်ပြတ်တာတဲ့စိတ်တဲကြတဲ့ခါမျိုးလို့ရှုခိုင်းတယ်တကယ်တမ်းရှုခွင့်ရှုခက်ကတော့အဘိပမောတဲ့ဝမ်းမြောက်ဝမ်းသာပဲချင်းဖြစ်လေသူပီတိပါတဲ့ဇန်ကိုပြောတယ်ပရမဇန်ဒုတိယဇန်ပေါ့ ရမဇန်ဒုတိယဇန်ဆောင်ပြီးဖြစ်တဲ့ပိဋိနော်ဒီပိဋိလည်းဝမ်းမြောက်အောင်ဒါဒီပိဋိလေးအစွမ်းဖြင့်ဖြစ်တဲ့စိတ်ကိုရှုရမယ်ဝင်လေထွက်လေကိုသိအောင်ရှုရမယ်တမာရဟံစိတ်တံအဲ့ဒီပါမယ်တမာရဟံစိတ်တံဆိုတာကတမာရတမာရီရတာပေါ့ဗျာတမာရဟံဆိုတမာရီကိုပြောတယ်အဲ့တော့တမာရီကပထမဇန်မှာလည်းပါတယ်ဒုတိယဇန်မှာလည်းပါတယ်တတိယသုတ်ဇန်အကုန်လုံးပါတာပေါ့ ကိုကဘယ်ဇံသမားတွေခိုက်တာ ရှုခြင်းတည်းဒါလေးတွေကြည့်ပြီးရှုရမှာပရမဇန်စွာဖြင့်စိတ်ကိုညီညာပရမဇန်စွာဖြင့်စိတ်ကိုအာယုမှာအညီညွတ်ထားပြီးတော့ရှုတယ်ဒုတိယဇန်စွာဖြင့်တတိယဇန်စွာဖြင့်ဒီလိုရှုနိုင်တယ်ဒါကိုပြောပါတယ်သမာဓိစိတ်တံဝိမောဝိမောစံစိတ်တံဆိုတာကနိဝရဏတရားတွေကကင်းလွတ်နေတဲ့စိတ်ကင်းလွတ်ပြီးမှဒီစိတ်ကိုရှုရမယ် ပရမဇန်ရရင်နိဝရဏခင်းလွတ်တာပါပဲပရမဇန်ဖြင့်နိဝရဏတရားတွေမှာလွတ်မြောက်စေပြီးတော့ဒီစိတ်ကိုရှုတယ်ဒုတိယဇန်ကနေဝိတ္တဥစ္စာလွတ်မြောက်စေပြီးတော့ဒီစိတ်ကိုရှုတယ်တရားတော့ဇန်လိုက်ဒီနိဝရဏတရားတွေလွတ်မြောက်ပုံကိုကြည့်ပြီးရှုရတာဒါဝိမောစံစိတ်တံလို့ခေါ်တယ်ဒီပိုင်းမှာလဲစိတ်ကိုဒီကထားပြီးရှုတဲ့အတွက်စိတ်တံဥပဒနာလို့မှတ်ထားပါနောက်နောက်ဆုံးပိုင်းမှာကျသုတ္တ စရုပ်ကနုပဓမ္မနုပဒနာဓမ္မနုပဒနာရှုနေကြအိဋ္ဌာနုပတိနော်အိဋ္ဌာမမြဲလို့ဘာမှထပ်တာရှုပြီးတော့ဝင်လေထွက်လေဒီမှာတော့ဓမ္မဝိပဒနာတက်တက်ပဲဗျနော်အဲဒီပထမစရုပ်ကဒုတိယစရုပ်ကတတိယစရုပ်ကတော့ဝိပဒနာရောသမထာကိုနှစ်ခုလုံးဆိုင်တယ်နောက်ဆုံးစရုပ်ကကတော့ခွန်ကြီးတို့ဝိပဒနာတက်တက်ပဲရှုခိုင်းပါဒါလေးနားလည်ထားပါ ပြောပရမဟာကဘာလဲနေသနုပတိဆိုတော့ကဒီခန္ဓာ၅ပါးကိုနေသဒုက္ခနာတမြင်အောင်ရှုပြီးတော့ဝင်လေထွက်လေနော်နေသမြင်အောင်ရှုပြီးတော့ဝင်လေထွက်လို့ရှုရမယ်ပြီးတော့ဝိရာကနုပတိရာဂကင်းမှုကို ဖမ္မထတ္တဒီနေသဒုက္ခနာတမြင်အောင်ရှုလိုက်ဝိပဿနာဉာဏ်နဲ့ဆင်းရဲဖြစ်လာမယ်ဖြစ်လာတဲ့အခါမှာဘင်္ဂညာလောက်ရောက်သွားရင်အပြက်တွေချင်းမြင်တယ်မြင်တဲ့အခါကျတော့ ဒီဒီခန္ဓာကိုယ်ကြီးမလိုချင်တော့ဘူးဗျာအဲ့လိုနဲ့ဒီပေါ်မှာຢာကတွေကင်းလာတယ်အဲ့လိုတရေငါးပြຢာကကင်းလာပါပဲအဲ့လိုနီးနဲ့ရှုတာဝိပဝိရာကနုပတိလို့ခေါ်ပါတယ်နိရောဓနုပတိဒီຢာကတွေကိုခြုံငိမ့်မှုအပမထတာရှုပြီးတော့ဝင်လေထွက်လေသိအောင်ကျင့်ရမယ်ဒီလိုပြောပါတယ်ဒါလည်းမထူးဘူးပေါ့ဗျာဘုန်းကြီးတို့ဝင်လေထွက်လေတွေကျင့်ကျင့်ကျင့်နဲ့ဝိပဿနာဉာဏ်နဲ့ဆင်းဆင်းဖြတ် သင်္ကန်းညာရဲ့ထက်ကဝိပဿနာဉာဏ်နေဖြစ်တယ်ဒီကကြတော့သင်္ခါရတရားတွေအပြက်ကိုမြင်လာမြင်လာတော့ဒီပြက်ပြီးချုပ်သွားတော့တရင်ကားပြီးချုပ်ငိမ့်နေတဲ့သဘောတွေသိလာအဲ့လိုသိပြီးရှုရမယ်လို့ပြောတယ်နောက်တစ်ခုကပရိနိတကအနုပတိဒါကတော့ဗာလဲဆိုတော့ဒီသင်္ခါတရားတွေပင်သင်္ခါတရားတွေသင်္ခါတရားတွေလွတ်မြောက်ရနိဗ္ဗာန်ကို ဖမှန်ထပ်ထပ် ရှုပြီးတော့ဝင်လေထွက်လေပြီးအောင်ကြည့်ရမယ်ဒီလိုပြောတယ်ဒီတော့ဒီမလေးကနည်းနည်းလေးစကားတွေကတူတဲ့ရောင်ရောင်နဲ့ကိုယ်ရဲ့နိုင်ရဲ့ဝိရာဂနဲ့နေရောဓဝိရာဂရာဂကင်းတယ်နေရောဓရာဂချုပ်တယ်တူးနေတာလေကင်းတာနဲ့ချုပ်တာမတူဘူးလားဒီလိုမေးစရာရှိတော့အဲ့ဒါလေးနည်းနည်းမှတ်စေခြင်းနဲ့အဲတော့ရှင်းရှင်းလင်းပြောဝိရာဂဆိုတာကညံနဲ့ဆိုင်ရာဂကင်းအောင် ရှုတဲ့ဉာဏ်အနေနဲ့ဆိုင်တဲ့ဝိပဿနာဉာဏ်တို့အရိယာမဉာဏ်တို့ဒါကိုပြောတာဝိရာဂဆိုတာကဝိပဿနာဉာဏ်နဲ့အရိယာမဉာဏ်ကိုပြောတယ်ဒီလိုမှတ်ထားမယ်နိရောဓဆိုတာကသင်္ခါရတရားတွေဘယ်နဲ့နိဗ္ဗာန်ကိုပြောတာအဲ့ဒီဝိပဿနာဉာဏ်တွေတရားရှုလို့ဝိပဿနာဉာဏ်တွေဖြစ်လာမယ်မဉာဏ်တွေရလာမယ်သင်္ခါရတရားတွေဘယ်လဲမြင်မယ်နိဗ္ဗာန်လည်းမြင်မယ်ပြီးတော့ဝိရာဂဆိုတာဝိပဿနာဉာဏ်နဲ့အရိယာမက်ကိုပြောတယ်ဒီလိုမှတ်ထားမယ်နော် နိရောဓဆိုတာကတော့သင်္ခါရတရားတွေရဲ့ဘယ်နဲ့နိဗ္ဗာန်ကိုပြောတယ်နည်းနည်းလေးချုပ်ပြောမယ်နားလေအောင်နိရောဓကအရှုခံတရားသင်္ခါရတရားရဲ့ဘယ်နဲ့နိဗ္ဗာန်အရှုခံတရားဝိရာကအရှုဉဏ်တရားလို့ခေါ်တယ်ပြန်ပြောမယ်နည်းနည်းခက်လို့ဝိရာဂဆိုတော့ကဝိပဿနာဉာဏ်နဲ့အရိယာမဉာဏ်ကိုဆိုလိုပါတယ်နိရောဓဆိုတာကတော့သင်္ခါရတရားတွေရဲ့ဘင်နဲ့သင်္ခါရတရားတွေဘင်သင်္ခါရတရားတွေအပြက်နဲ့နိဗ္ဗာန်ကိုပြောတာ အဲ့ဒါကိုအများနားလျောင်ပြောမယ်និရောဓဆိုတာကအရှုခံတရားရှုနေတဲ့တရားပေါ့သင်္ခါတရားတွေပင်ဆိုဘုန်းကြီးတို့ကဒါတွေမြင်အောင်ရှုနေရတရားရှုမဲ့ညာရသွားတယ်နိဗ္ဗာန်ကိုမြင်တာပဲဒါကြောင့်သူကအရှုခံတရားဝိရာဂကအရှုဉဏ်တရားလို့ဒီလိုမှတ်တာအဲ့တော့ဒီမှာစတုတ်က၄ခုအကျေဟောအာနာပါနောအကျေဟောတဲ့ခါကျရင်လို့ဖခင်က ကာနုပဒနာအတွက်၄မျိုးဝေဒနာနုပဒနာအတွက်၄မျိုးစိတ်ဓာနုပဒနာ၄မျိုးဓမ္မနုပဒနာ၄မျိုး၁၆မျိုးနော်အပေါ်မှာကြတော့အပေါ်ဆုံးမှာကြည့်လိုက်အောက်မဆွဲနှုတ်ကိုကြည့်အပေါ်မှာကြည့်လိုက်အပေါ်မှာအဲ့ဒီ၄မျိုး၄မျိုးစီမို့ထားလိုက်တခါအစမှာကတ္တမတိဘတ်ဒိတာ30 30ခုသောတတိထားရမယ်ဉာဏ်ဆိုဒီလိုပြောသွားတယ်။ဘာလဲဆိုတော့ကဝင်လေအတွက်16မျိုးထွက်လေအတွက်16မျိုးအဲ့ဒါ32နော် ဝင်လေထွက်လေနှစ်ခုပေါင်းလဲ16မျိုးဝင်လေအတွက်လည်းဒီကာနုပဒနာအတွက်က၄မျိုးရှိတယ်ထွက်လေအတွက်လည်း၄မျိုးဝိညာဉ်နုပဒနာလည်းဒီတိုင်းစိတ်ဓာတ်နုပဒနာလည်းဒီမူရင်ကတော့ဝင်လေထွက်လေမခွဲမနဲ့16မျိုးပြောတယ်ဝင်လေအတွက်16မျိုးထွက်လေအတွက်16မျိုး36မျိုးပေါ့နော်ဒါအဲဒီတော့ဒီမှာအချင်းချုပ်မှတ်မယ်ကာနုပဒနာဝေနာနုပဒနာစိတ်ဓာတ်နုပဒနာက သမထရှုနေဝိပဿနာရှုနေနှစ်မျိုးလုံးကိုရည်ရွယ်ပြီးဟောတယ်။ဒါလေးမှမယ်။နောက်ဆုံးဓမ္မနုပဒနာတတိပဌာန်ဓမ္မနုပဒနာကတော့ဝိပဿနာရှုနည်းတတ်တတ်ကိုရည်ရွယ်ပြီးဟောတယ်ဒီလိုလေးမှတ်ထား။ဒါတော့ဘုန်းကြီးတို့ဘာလို့ပြောချင်လဲ။ကြောင်းနာဝရှိအောင်လို့ပြောဒီတော့ဒီနောက်တော့ချိန်သိမ့်ချိန်ခွင့်ခါသိမ့်တော့ပြောပါမယ်။ဒါလေးမှတ်ထားဖို့။နော်။အဲ့တော့ဘုန်းကြီးတို့ ဒါကအကျေဟောတဲ့နေရာတွေမှာတော်တော်များများဒီတိုင်းဟောတယ်ပြီးမှဆက်ဟောသွားတယ်ပေါ့နော်အခုဘုန်းကြီးတို့ပြောချင်တာကမဟာသတိပ္ပံတုတ်မှာဟောနေတဲ့အကြောင်းအရာကိုပဲပြောချင်တာနော်ကိုရှင်မဟာသတိပ္ပံတုတ်ကအနာပါနဆိုတဲ့ဟာလေးကိုရှာပေးပါအနာပါနကာနုပဒနာအနာပါနဟောတဲ့အခန်းလေးမဟာသတိပ္ပံတုတ်တန်ကြတော့ဘုန်းကြီးတို့ အခုလို16မျိုးမဟောတော့ဘူးဗျအာနာပါနအတွက်၄မျိုးပဲဟောသွားတယ်အဲ့ဒါလေးဘုန်းကြီးနိုင်ရှင်ပြတော့ဘုရားကဟိုမှာကြတော့ဒီလိုဟောသွားတယ်ဒီမှာဒီလိုဟောသွားတယ်ဒါလေးတွေကိုရှင်းရှင်းလင်းသိအောင်နော်အာနာပါနကျင့်စဉ်များဟောတော့တရားတော်မျိုးလေးလာကြည့်ခြင်းဆိုအဲ့ဒါကိုသိစေခြင်းအခုကဘုန်းကြီးမာသီပဏ္ဍုတ်ကိုအဓိကထားပြောမှဖြစ်တဲ့အတွက်အဲ့ဒါကိုခုပြန်ပြောပါမယ်ခုနကတခြားအကျယ်ဟောတဲ့နေရာတွေကိုပြောတာ အခုမာသရိပဏသုတ်တာဟောတဲ့နေရာကိုသွားတော့မာသရိပဏသုတ်တာဟောတဲ့အခါကျတော့ဘုရားကပထမတတိမြေယပထမအဲဒီဆရာတော်ကြီးပြောတဲ့အတိုင်းသောတတောအတ္တတတိတတောပတ္တတတိအတူတူပဲခုနကဂာနုပါဒနာ အတွက်၄မျိုးနဲ့အတူတူပဲဒါပဲပြန်ပြောတယ်ပြီးတဲ့အခါကျတော့ ဝင်လေထွက်လေပုံမှာတတိလေးမြဲလာရင်ဘုန်းကြီးတို့ဗာလေသိလာလဲဆိုလေးကတူတူဝင်လာရှင်းရှင်းဝင်လာအလိုလိုသိပါလေဗျာဒါကိုဘုရားကဒီကံဝါဒတံဝါလို့ဟောပါတယ်လေးရှင်းရှင်းသိလာပြီဆိုရင်အဲ့ဒါမပါဠိပါဠိကိုလိုချင်တယ်ပါဠိကိုပြချင်တယ်အာနာပါနာကမ္မထံပါဠိမာသီဗံတော့ပါဠိကိုပြပါဠိကိုနှိုင်းရှင်းပြချင်တယ် လေးရှိရှိသိလာပြီဆိုရင်ရှိရှိသိတယ်ဆိုတော့ကဖြည်းဖြည်းချင်းဝင်တယ်ဖြည်းဖြည်းချင်းထွက်တဲ့သဘောကိုပြောပါတယ်ဗျာဖြည်းဖြည်းချင်းဝင် ဖြည်းဖြည်းချင်းထွက်ပြီဆိုရင်အဲ့ဒီနေရာမှာ အစလည်းဆုံးကလိုက်နိုင်အောင်ကြိုးစားတယ်ဒါကိုတပ္ပကာယပရိသံဝေဒီလို့ဖျားဟောတယ်အဲဒီဆရာတော်ဘုရားကြီးဆောင်းပုံနဲ့ပြန်ပြောမယ်တတိမြေယပထမသောတတဝအတတိတတဝပတတိတတိမြေအောင်ကျင့်တတိမြေအောင်ကျင့်လာဒီကံဝါဒတံဝဒုမာတုရှိတိအတုရှိ သိလာလိမ့်မယ်အဲဒီမှာကြည့်လိုက်အောက်ကိုဆက်ဆွဲမယ်ကာနုပဒနာအောက်ကိုဆက်သွားအဲဒီမှာဟုတ်ပြီဒါလေးတွေပဲအဲဒီမှာကြည့်နော်အဲဒီကခုနကဖရာဟောအဲဒီမှာကာနုရပြီအဲ့ဒါလေးပြောချင်တာအဲဒီမှာပရမကသောတတောအတ္တတောင်းသုံးကြောင်းမြောက်မှာသောတတောအတ္တတိတတောပတ္တတိခုနနဲ့အတူတူပဲဒါကတတိမြေကပထမဒါကိုကြည့်ပြီးလေဒီဆရာတော်ရရေးတယ်ဒီကံဝရတ္တံဝါ အဲ့ဒါကြည့်ပြီးတော့ဒုမာဒုရှိသည်ပြီးတော့သဗ္ဗကာယပရိတံဝိဓိအဲ့ဒါကြည့်ပြီးတော့လုံးစုံချင်းအားတာနိုင်တာလေးရှိလာရင်အဲ့ဒီရှိတဲ့လေးတစ်ခုလုံးကစတယ်ဆုံးသိအောင်ကျင့်စမှငြိပြီးပတ္တံမြာကာယသင်္ခါရအဲ့ဒီလေးချက်ပေါ့နော်ခုနလည်းပြောခဲ့ပြီဒီလေးချက်ကိုမှတ်ထားမယ်ဒီကံဝါရတံဝါရတံဝါဒီကံတစ်ချက်ထပ်နေဒီကံတစ်ခုလောက်ဆိုရပြီ လေးကောင်တစ်ခုရတန်တစ်ခုအစိမ်အမှန်ကြီးချက်လိုက် အောက်မှာသဗ္ဗကာယပရိတံဝိရိနော်အလုံးက၄ခုပဲရှိခြင်းနဲ့ခုချင်းဟွန်းဒီကံဝါတစ်ခုချက်ရတန်အဲ့ဒါဖြတ်လိုက်ဟွန်းဒီကံတစ်ခုထားမယ်ရတန်ရတန်တစ်ခုဖြတ်လိုက်ဟုတ်ပြီအောက်မှာသဗ္ဗကာပရိတံဝိရိတွေ့လားအောက်နာလေးမှာအဲသဗ္ဗကာပရိတံဝိရိအဲ့ဒါတစ်ချောင်းအဲ့ဒါတခုချေအောက်မှာအောက်ဆုံးကြောင်းမှာပတ္တံဗျာကာယသင်္ကာရအဲဒီ၄ချက်ပေါ့ဗျာ ဒါကဘုရားရှင်ကဒီလေးချက်ပဲအိမ်မှာဘယ်များအများကြီးပြည့်နေအဲလေးချက်ဒီကံမှာအဲတော့ဟိုနှစ်ချက်ကအတူတူပဲဗျာပရမသောတတောဝအတ္တတတိတတောဝပတ္တတတိဒါတစ်ချက်ယူတယ်ဒီကံဝါဒတံဝါတစ်ချက်ယူတယ်ဒေဒီဆရာတော်ကြီးကသဗ္ဗကာပရိတံဝီဒီတစ်ချက်ယူတယ်ပတ္တမြံကာသင်္ကာလည်းတစ်ချက်ယူတယ်ဒီပါဠိတွေပြောတာရှင်များနားမလည်ဘူးဆိုရင်လေဒီဆရာတော်ဘုရားကြီးပြောတဲ့အတိုင်းမှာတတိမြေယပထမပထမဆုံးတတိမြေအောင်ကျင့် အဲ့ဒီဟာနဲ့သောတတဝအတ္တတိတတဝပတ္တတိနဲ့အတူတူပဲတတိမြဲလာလေဟာတူတူဝေဒနာရှေရှေဝင်လာသိမယ်ဒီကံဝါဒတံကအတူတူပဲဒုမာတို့ရှိသိဖြည်းဖြည်းချင်းဝင်တယ်လေဖြည်းဖြည်းချင်းထွက်တယ်လို့ရှည်တယ်လို့သုံးတယ်အဲ့ဒီလိုရှည်လာရင်ဝင်လေထွက်လေဝင်လေထွက်လေဒီလိုမှတ်လို့ခက်တယ်ကိုကဝင်လို့လို့ပြီးနေသူကဖြည်းဖြည်းချင်းဝင်တယ်ကိုကထွက်တယ်လို့ပြီးသူကဖြည်းဖြည်းချင်းထွက်တယ်အဲ့လိုရှည်တဲ့လေတစ်ခုလုံးကအစလည်းဆုံးသိအောင်လို့ဒါသဗ္ဗကာပရိသံဝေဒီ အဲ့ဒီရှည်တဲ့လေတခုလုံးကျင်းကျင်းကျင်းနဲ့တရားကိုငြိမ့်တော့တိမ်မွေ့တော့ကျင့်ပတ္တမြာကာယသင်္ခါရအောက်မှာဆက်ကြည့်လိုက်တရားထားပြီးဥပမာလေးနဲ့ဘုရားပြောတယ်တတကောဗမကာရောဗမဗမကာရင်ဒီကဒီကံဝိုင်းအရင်တုန်းကပုတ်လုံးဆွဲတဲ့ဥပမာပေးတယ်ဒါကဘုန်းကြီးကဒကာကြီးတို့ဓမ္မကြီးတို့မမြင်ဘူးတော့တော်တော်ခက်တယ်ပုတ်လုံးဆွဲတာဒီအသားကိုပို့လိုခြင်းနဲ့ပုတ်လုံးပေါ့နော်ရှေ့ရှေ့တုန်းကတော့ ဒီပုတ်လုံးကိုလိုချင်တဲ့အသားကိုအရေးအရေးလေးတွေကိုဒီကျိုးနဲ့ပုတ်တိုက်တာအဲ့ဒါမြင်ဖို့ခက်တဲ့ခါကျတော့ဒီဝိသုဒ္ဓိမတ်တို့ကတော့လွှတ်ဆွဲတဲ့ဥပမာတို့အများကြီးပေးပါတယ်အခက်လွဲတဲ့ဥပမာတို့လွှတ်ဆွဲတဲ့ဥပမာပို့ပြီးတော့ပြောလို့ကောင်းတယ်လွှတ်ဆွဲတဲ့ခါမှာဒီလေထိတဲ့နေရာလေးကြည့်ရအောင်လေထိတဲ့နေရာလေးကြည့်ပြီးမှတ်ရသလိုလွှတ်ဆွဲတဲ့ခါမှာလည်းလွှတ်ထိတဲ့နေရာလေးကြည့်ရလွှတ်ကြီးဟိုဘက်ရှေ့ထွက်သွားကြည့်စရာမလိုနောက်ရှေ့ထွက်သွားကြည့်လည်းလွှတ်ထိတဲ့နေရာလေး စိုက်ကြည့်နေဒီမှာလည်းလေထီးတဲ့နေရာလေးစိုက်ကြည့်နေနှာခေါင်းဝါလေးပုတ်လုံးဆွဲတဲ့ပုံကလိုမျိုးပဲရှည်ရင်ရှည်တယ်လို့သိတိုးရင်တိုးတယ်လို့သိဒါပြောတာပဲပုတ်လုံးဆွဲတဲ့ကမှာတွားဆဲတဲ့ကမှာလည်းဒီထီးတာကဖြည်းကြာကြာထီးနေရှည်တယ်ပေါ့တိုးလို့ဖြည်းဖြည်းခဏထီးတိုးတယ်ပေါ့ဒါပါပဲထီးတာလေးကဒါကြည့်နေမယ်ပုလုံးကျိုးဆွဲတာလဲရှည်ရှည်ဆွဲတာရဲ့တိုးလို့ဆွဲတာဘယ်လောက်တိုးတိုးရှည်ရှည်ထိတဲ့နေရာလေးစိုက်ကြည့်နေ ဒါကိုပြောတယ်အောက်မှာဆက်ကြည့်မယ်အောက်ကပါဠိကိုကြည့်ချင်းပေါ့နည်းနည်းတင်လိုက်ပါအဲ့ဒီလိုဆက်ကြည့်နေပါတဲ့ဆက်အောက်မှာရပြီဒီလောက်ပဲထားအဲ့ဒီမှာတော့ကြည့်လိုက်နော်ဟိုစောစောမင်းကလို့ပထမစရုပ်ကလောက်တယ်ဟောတယ်စောစောမင်းကလို့ပီတိတောဝေပတိဒုက္ခဝေပီတိပရိတံဝေဒုက္ခဝေဒီလိုဘာတစ်ခုမှဟောမထားဘူးပြီးမှဒီမှာလဲကြည့်လိုက် ပတ္တံမြံပရမဒီကံဝါရတံဝါပြီးတော့သဗ္ဗကပရိတံဝေဒီပတ္တံမြံကာသင်္ခါရဒါသမထပိုင်းပဲအဲ့ဒါတမာရီရောက်အဲ့လောက်ထိလောက်ရမယ်လို့ဒါမူရင်းပါဠိအဲ့လိုပဲပြောသွားတယ်နော်ဒါကိုပြောချင်တာဘုန်းကြီးပြောချင်တာဟိုဇံရအောင်မကြီးအောင်ကြည့်ရတယ်ဆိုဒါထကရာဖွင့်တော့ဘူရင်ကဘူရင်တိုင်ပြောရင်ဒီတိုင်းပဲပြောရမှရှိတာကြည့်လိုက်ပတ္တမြာကာသင်္ခါရဒါပဲပြောသွားတာ စပြောရင်တတိမရောက်ခြင်းတတိမရလာတို့ရှိသိမယ်တို့ရှိသိတော့ဒီကံရတံကလည်းသုံးတာအရှိသိလိုက်တဗ္ဗကာပရိသဒီတစ်ခုလုံးကိုစလဲဆုံးသိအောင်လုပ်ပြီးတော့ဗတ္တမယကာတံဒီလေးတစ်ခုလုံးကိုငြိမ့်တော်သိမ့်မွေ့တော်ခြင်းအဲ့ဒါတော့တဝုနဲ့တူပါရမီချင်းမတူတချို့ကလည်းတပတ်အတွင်းအဲ့ဒီအစဉ်လေးမျိုးဖြစ်ပါတယ်တချို့ကလည်း၄၅၆လလောက်ကျင့်ရတယ်ဒါကိုယ့်ကိုကျင့်ကြည့်အောင်ပဲနော်ပါရမီပေါ်မှာမူတည်တယ် အဲ့ဒီလိုဖြစ်သွားပြီဆိုမှဒီတုတ်ကဒီမှာဝိပဿနာပြောင်းဖို့မျောသွားတဲ့တိုင်ရဲ့တခြားအကျေဟောတဲ့တုတ်တွေကြအဲ့လိုမလာဘူးဒါကိုပြောရှင်းတာမူရင်းတုတ်ကအောက်ကကြည့်လိုက်တော့ဒီမှာအစ္ဆတံဝါဗိဒဝါကာယေကာယ ानु ပတိဝေရတိနော်ဒီကာနုပကာယေကာယ ानु ပတိဆိုမနေ့ဟိုဘုန်းကြီးထက္ကရာဖွင့်တယ်ပြောပါတယ်ကာယက၃မျိုးပေါ့လေဝင်လေထွက်လေကဒီ အတ္တတပတ္တတာယကာယခေါ်တယ်ဒီဝင်လေထွက်လေကဘယ်မိပြုလဲဒီခန္ဓာကိုယ်ကြီးမိပြုဖြစ်နေဟောဒီခန္ဓာကိုယ်ကြီးရုပ်တွေကွာရင်ဥပါဒာယုတ်မဟာဘုတ်၄ပါးဥပါဒာယုတ်တွေအဲ့ဒါယူပကာယခေါ်တယ်ရုပ်မှန်သမျှယူပကာယဒီရုပ်တွေပေါ်မိပြုပြီးစိတ်တရားဖြစ်တယ်စိတ်ရှိလို့သိတာဘုန်းကြီးတို့စိတ်မရှိရင်မသိဘူးသိသွားရင်မသိတော့ဘူးအဲ့ဒါနာမကာယခေါ်တယ်အစ္ဆဒတဏ္ဍမှာဖြစ်နေဒီကာယတွေကိုကာယရုပ်တဘာဝကာယလို့ ရုပ်အပေါင်းလို့သိပြီးရှုပြီးနေရမယ်ဘုရားဒီလိုဟောတယ်နော်ဒါသူ့အတိုင်းပြောတာပေါ့ဗျာတကယ်တမ်းကျဝင်လေထွက်လေဝင်လေထွက်လေရှုတဲ့ကဒီလေလေးကိုလည်းသိနေရမယ်သိတဲ့အခါမှာရုပ်အဖြစ်သိရမယ်ရုပ်ကဘုန်းကြီးပြောခဲ့ပါတယ်ဘာရုပ်လဲဆိုတော့ဥပါရာယုတ်မဟာဘုတ်ဒီလိုယုတ်ကရှိတာပေါ့ဓာတ်ကြီး၄ပါးနဲ့ဥပါရာယုတ်24ပါးဥပါရာယုတ်ကဇံမရရင်ရှုဖို့ခက်တယ် သေချာဘောမြင်တာတော့ဓာတ်ကြီးလေးပါမြင်တယ်ဒီတော့အတ္တတပတ္တဒီဝင်လေးကိုဝင်လေထွက်လေလေးကိုရှုပြီးဆိုရင်လည်းပဲဝိပဿနာရှုတဲ့အခါကျတော့ဘုန်းကြီးခရဏပြောတဲ့စကားချင်းတော့မှတ်ထားတာလေးကအရေးကြီးတယ်သဘာဝမြင်အောင်ရှုရမယ်ရုပ်ဆိုရင်ရုပ်သဘာဝမြင်အောင်ရှုရမယ်ရုပ်က28ပါးရှိတယ်ဥပါဒရုပ်တွေမြင်ဖို့ခက်တယ်ဓာတ်ကြီးလေးပါမြင်ဖို့လွယ် ဇက်ကြီးလေးပါဆိုတာဘာလဲပထဝီဓာတ်အာဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်အကြမ်းမြတ်လောက်တော့မှတ်ထားမယ်နော်ပထဝီဓာတ်ရဲ့သဘောကမာရာပြောတာလေးတာပေါ်တာကြမ်းတာချောတာမာရာဆိုတင်းတာတွေမာရာတွေဒီလိုပဲပေါ့ဗျာပြီးတော့အာဘောဓာတ်ကယိုစီးတာဖွဲ့စီးတာဒေဇောဓာတ်ကပူရာအေးတာဝါယောဓာတ်ကတွန်းကန်တဲ့သဘော ထောက်ထားတဲ့သဘောဒီဒီဝါယောရုပ်လေးကိုကြည့်နေရင်ရှူသွင်းတဲ့လေလေးချင်းရှူသွင်းတာတွန်းကန်တဲ့သဘောတွေ ပူတဲ့သဘောလေးအေးတဲ့သဘောလေးပရမသဘာဝမြင်အောင်ကြည့်ရမယ်အဲ့ဒါကိုပြောတယ်ရုပ်သဘာဝနာမ်သဘာဝနော်ဒီမှာသိနေဝင်အဲ့ဒီပူတာလေးသိအေးတာလေးသိဒါလေးသိတာနာမ်ခေါ်တယ်ပေါ့ဗျာဒီရုပ်သဘာဝနာမ်သဘာဝတွေသိပြီးတော့ရှုရမယ်အစ္ဆတကိုယ်ခန္ဓာကိုယ်ယူမှာလည်းရှုနိုင်တယ်ဗဟိတဒီမာသရိပဏတုတ်တံကြတော့ဗဟိတကိုသူများတန်တခြားပုဂ္ဂိုလ်ရဲ့ တဏ္ဍာမှာဖြစ်နေတဲ့ယုတ်တရားနာတရားတွေရှုရမယ်လို့ဒီလိုသူကခွဲဟောသွားတယ်နော်တခါတရံမှာကိုယ်ခန္ဓာကိုရှုပါတဲ့တခါတရံကျတော့သူများတဏ္ဍာမှာရှိတဲ့ခန္ဓာကို ရှုပါတဲ့သူကအဲ့လိုညွှန်တာတယ်ဒါကဘုန်းကြီးတို့မာသရိပန်တုတ်တိုင်းပဲနောက်တစ်ခုကတော့ဟိုတနေ့ကဘုန်းကြီးပြောခဲ့တယ်မဟာဝရိမြန်ဆရာတို့ရဲ့ခွဲနည်းပေါ့သူကအစ္ဆဒဗိဒနော် ဘုန်းကြီးတို့ကဒီမှာမာသရိပဏသုတ်တန်တိုင်းပြောအစ္ဆတဆိုကိုယ်ခန္ဓာကိုရှုတာပြောတယ်ဗိဒာဆိုသူများခန္ဓာကိုရှုတာပြောတယ်မဟာဝရိမြတ်ဆရာတော်ဘယ်လိုခွဲလိုက်လဲအစ္ဆတဗိဒာလေးရှုသွင်းလိုက်တယ်ရှုသွင်းလိုက်တဲ့နေရာဗိဒာကဝင်တယ်ဒါဗိဒာအဲ့ဒါကိုသိနေတဲ့စိတ်ကဒါအစ္ဆတသူကလိုခွဲတယ်ဒီဝင်လေထွက်လေမှာပဲသူကကတ်ခွဲသွားတယ်သူလည်းယုတ်တိရှိပါတယ်နော်အဲ့လိုမှတ်ထား အဲတော့ဒီချုံပြောရင်တော့ဗောဗျာဒီယုတ်တရားနံတရားတွေယုတ်တရားတွေကိုအတ္တတပတ္တတာကာယယူပကာယလို့ခေါ်တယ်နံတရားတွေကိုနာမကာယခေါ်တယ်နံတရားတွေကတော့အသေးစိတ်ရှုတာလည်းရဘတ်တော်ဝိနာတင်ညာစေနာသင်္ခါရဝိညာဉ်အနည်းဆုံးတော့ဒီ၅မျိုးလောက်တော့သိအောင်ရှုရတာပေါ့အဲ့ဒါနာမကာယခေါ်တယ်မာသရိပ္ပံတုတ်ထက်ကလား ပထမရုပ်တဘာဝနာမ်တဘာဝမြင်အောင်ကြည့်နော်သူကမှဘာဘာပြောလဲတဲ့အစ္ဆဒကာယကိုလည်းရှုရမယ်ဗေဒကာ ရှုရမယ်အစ္ဆဒဗေဒကာနှမျိုးလုံးရှုရမယ်ဒါပြသွားတယ်ပြီးမှဆက်ကြည့်မယ်သမုဒိယဓမ္မနုပတ္တိဒုပတ္တိဒါလေးကောင်းပါတယ်ဒါဘာပြောလဲဆိုသမုဒိယဆိုဖြစ်ကြောင်းဖြစ်ကြောင်းတရားနဲ့ဖြစ်မှုဒါလေးကိုဘုန်းကြီးတို့ဟို နှုတ်လေးတော့ပေးတာအဲ့ဒါမကြည့်တော့ဒါလေးအချိန်ကြောက်လိုက်မှနားလဲဖြစ်ကြောင်းတရားနဲ့ဖြစ်မှုဒါတွေကိုရှုရမယ်နောက်ပြီးတော့ဝရဓမ္မနုပတိပြက်ကြောင်းတရားနဲ့ပြက်မှုဒါတွေလည်းရှုရမယ်နှစ်ခုလုံးဖြစ်ကြောင်းတရားနဲ့ဖြစ်မှုပြက်သမုဒိယဝရဓမ္မနုပတိဖြစ်ကြောင်းတရားနဲ့ဖြစ်မှုပြက်ကြောင်းတရားနဲ့ပြက်မှုဒါတွေလည်းရှုရမယ်ဒါအကြောင်းကိုမြင်အောင်ရှုတာပြောတယ်အကြောင်းကျိုးမြင်အောင်ရှုဒါကြောင့်မို့ ဝိပဿနာရှုတဲ့ကပထမကသဘာဝလက္ခဏာမြောင်ရှုသဘာဝလက္ခဏာဆိုရုပ်သဘောနာမ်သဘောမြောင်ရှုမယ်ဒုတိယအကြောင်းကျိုးသဘာဝမြောင်ရှုဒီဟာကိုကြည့်ပြောတယ်တတိယအဲ့ဒီအကြောင်းကျိုးသဘာဝတွေကဘာဖြစ်ရမလဲအဋ္ဌိကာယောဘာနောကာယောဝါပနတ္တတတိပိစုပတ္ထိတာ ဟောတိယာဝတိယညာနာမတ္တပတိတတိမတ္တာယအဲ့ဒီကိုသွားမယ် အဲ့ဒီကနေဒီဘုတတိကတောဉာဏ်ကတောဉာဏ်ဖြစ်အောင်ပွားမယ်အနိတိတော့ဝေရတဲ့ဒီတဏဒိဋ္ဌိဒီမှာတော့တဏပေါ့နော်တဏကွာအောင် ရှုရမယ်ဒီဥပါဒနဲ့ခန္ဓာ၅ပါးမှာတဏဒိဋ္ဌိမာနကွာအောင်ရှုပြီးရှုရမယ်ဒီနည်းအပြင်အိဋ္ဌဒုက္ခနာတ္တမြောင်ရှုရမယ်လို့ပြောတာအဲဘုန်းကြီးဟိုနေ့ပြောပြောပါတယ်ဒီတခါတလေဘုရားကတဏဒိဋ္ဌိမာနကွာအောင်ရှုရမယ်လို့ဟောတယ်နေတ္တမမနေတော်မတိနာမေတော်အတ္တ တခါတရံကြဗုဒ္ဓကအနိစ္စဒုက္ခအနတ္တမြောင်ရှုရမယ်ဒီလိုပြောတယ်တချို့နေရာကြတော့နှစ်မျိုးလုံးဟောသွားတာရှိတယ်ဒါနဲ့ပတ်သက်ပြီးဘုန်းကြီးတို့သံတော်ဝါဒတော့ဥရိပါဏတာပါဠိတော်မှာအဲ့ဒီတဏှာဒိဋ္ဌိမာနကောင်ရှုတာနဲ့အနေဆဒုက္ခအနတ္တမာနအနေဆဒုက္ခအနတ္တရှုတာနဲ့အတူတူပဲအဲ့ဒါလေးကိုနည်းနည်းချင်းနည်းနည်းလေးတွဲပြမယ်နော်။ဘာဖြစ်လို့ဒီတိုင်းပြောရင်ကိုစာသံပေတာအနေနဲ့ဖြစ်နေတာများလို့ တချို့ပုဂ္ဂိုလ်ကနားလဲမှာမဟုတ်သင်္ခါရတရားသင်္ခါရတရားဆိုရုံဏတရားတွေပြောတယ်ဒီယုံဏတရားတွေပေါ်မှာအနတ္တမြောင်ဝိပဿနာရှုနိုင်တယ်ဟောဒီယုံဏတရားတွေဟာကိုဖြစ်လို့မဖြစ်ပါလားသူဖြစ်လို့ဖြစ်ပါလားဆိုဒီအနတ္တမြောင်ရှုရင်ဒိဋ္ဌိကွာတယ်သူဖြစ်လို့ဖြစ်နေတရားငကောကငါသူကယောက်ျားမိန်းမဘုန်းကြီးကထင်တာကိုဒါဟောကောတိတာကြီးပဲဒါပဲဇူကြီးပဲဒါပဲဝါကြီးပဲဒါငါသားပဲငါသမီးပဲငါအဖေပဲဒီလို ဒိဋ္ဌိနဲ့စွဲဒိဋ္ဌိနဲ့ယူထားတယ်စွဲနေတယ်ပေါ့အဲ့ဒီတရားတွေပေါ်မှာဒီရုပ်တော်အနန္တဘာဝတရားအနတ္တမြင်သွားရင်ဒီဒိဋ္ဌိကငါလည်းမဟုတ်သူလည်းမဟုတ်ဘူးအဖေလည်းမဟုတ်အမေလည်းမဟုတ်ဘူးရုပ်တဘာဝတက်တက်နာမ်တဘာဝတက်တက်ပဲအဲ့ဒီလိုမြင်သွားအောင်ရှုရတယ်အဲ့ဒါအနတ္တမြင်မှဒီဒိဋ္ဌိကပြုတ်တယ်အနတ္တမမြင်ဒိဋ္ဌိမပြုတ်ဒိဋ္ဌိမကွာဘူးဒါမျိုးမှတ်ထားမယ်ဒါကြောင့်မို့အနတ္တရှုပုံနဲ့ဒိဋ္ဌိကွာအောင်ရှုတာနဲ့အတူတူပဲ အနတ္တရှုနေဒိဋ္ဌိကဘုရားကတော့တခါတလေသူကဘုရားဗာမိတ်နေသူနမိသောအတ္တငါဒါငါဥစ္စာမဟုတ်ဘူးအင်းငါအတ္တကောင်ငါကောင်ဝိညာဉ်ကောင်ငါသူကငါသားငါသမီးမဟုတ်ဘူးဒီလိုမြင်အောင်ပွားယုံနာတော်မြင်အောင်ပွားပေါ့နောက်တစ်ခုကမာနကောင်ဘယ်လိုရှုရမလဲယုတ်တဘာဝနံတဘာဝဆိုသင်္ခါတရားတွေကိုအနိစ္စလို့မြင်အောင်ရှုရမမြဲတဲ့သဘောမြင်အောင်ရှုရ ရုပ်သဘာဝနာတော်တွေမမြဲဘူးလို့မြင်ရင်မာနအလိုလိုကြွားကြသွားတယ်ဒါကိုပြောတယ်ဒါကြောင့်အနေဆာရှုတာနဲ့မာနကွာအောင်ရှုတာနဲ့အတူတူပဲနောက်တစ်ခုတဏှာကွာအောင်ရှုတယ်ယုံနံတဘာဝဖြစ်တဲ့သင်္ခါရတရားယုံတဘာဝနံတဘာဝဖြစ်တဲ့သင်္ခါရတရားတွေကိုဒုက္ခဆင်းရဲတဲ့ခံခက်တဲ့မလိုချင်တဲ့သဘောမြင်ရှုရင်ဒီခန္ဓာကိုဘယ်လိုချင်တော့မလဲ ဆင်းရဲမြင်မလို့ခြင်းဆင်းရဲမမြင်လို့ဘုန်းကြီးတို့ကိုယ်ခန္ဓာဒုက္ခနာနှစ်သက်သဘောကြနေကြ။ဒါကြောင့်ဒုက္ခကိုမြင်အောင်ရှုရင်တဏှာကွာတယ်ပေါ့။အဲတော့ခြုံပြောရရင် အနေဆဒုက္ခနာတမြင်အောင်ရှုတာနဲ့တဏှာမာနဒိဋ္ဌိကွာအောင် ရှုတာနဲ့အတူတူပဲဆိုတော့ဒါကိုကျမ်းစာများဖွင့်ပြပါတယ်။ဟောဒီမှာကျတဲ့အနိတိတော်ဒီ တဏှာဒိဋ္ဌိမာနဖြင့်မဆွဲလောက်မိတွဲမနေအောင်မြင်အောင်ရှုရမယ်အဲ့ဒါအိဋ္ဌဒုက္ခအနတ္တမြင်အောင်ရှုပြောတာအဲ့ဒါကြတာမညာလက္ခဏာမြင်အောင်ရှုတယ်ကိုပြောတာနော်ပထမကပြန်ပြောမယ်ကာယေဒီကာယရှုအတ္တတပဝင်လေထွက်လေကိုအတ္တတပတ္တကာယလို့ခေါ်တယ်ဒီဝင်လေထွက်လေကဘယ်မီနေလဲရုပ်တရားတွေမီပြုတယ်ရုပ်တရားတွေကိုယူပကာယလို့ခေါ်တယ် ဒီယုတ်တရားတွေရှင်စိတ်ကရှိတယ်စိတ်စေတသိက်တွေဖြစ်တဲ့ဒါနာမကာယခေါ်တယ်အဲ့ဒါတွေကုန်ချုပ်ရင်ယုတ်နဲ့နာနဲ့ယုတ်တဘာဝနံတဘာဝဒီရှုမယ်ဆိုရင် အစ္ဆတလည်းရှုမယ်ဗိဒလည်းရှုရအဲကြောင့်နံပါတ်1အစ္ဆတပဲရှုယူဗိဒပဲရှုယူယုတ်တဘာဝနံတဘာဝမြောင်ရှုတဘာဝလက္ခဏာမြောင်ရှုဒီတဘာဝလက္ခဏာနှစ်မျိုးရှိတယ်။ကြောင်းကျိုးတဘာဝမြောင်ရှုအဲ့ဒီမှာဘုရားဗာမိတ်လေသမုရိယဓမ္မကို နုပတိနော်ဝေယဓမ္မနုပတိအဲ့ဒီနှစ်ခုလုံးဖြစ်ကြောင်း ဖြစ်မှုတရားပြက်ကြောင်းပြစ်မှုတရားဒါတွေလည်းရှုဒါကြောင်းကျိုးရှုခိုင်းတာနော်ပြီးတော့မှအဲ့ဒီတရားတွေကိုဘာဖြစ်ဆက်ရှုရမလဲဆိုတော့အနိတိတောဇဝေရတိတဏဒိဋ္ဌိမာနကွာအောင်ရှုအဲ့ဒါကဘာပြောလဲအနေဆဒုက္ခအနတ္တမြင်အောင်ရှုလို့ပြောတယ်အနိတိတောဇဝေရတိဒါကဘုန်းကြီးက ပြောချင်တာပါလဲဆိုဒီပါဠိကိုကြည်ပြီးဒီလိုသင်တယ်ဒီလိုရှုခိုင်းတယ်ဆိုသိစေချင်လို့ပါဠိကပြအာနိတိဒောစဝေရတိနောက်ဆုံးအကြောင်းဒုတိယအကြောင်းမှာတွေ့တယ်နော်အာနိတိဒောစဝေရတိဒါကတဏှာဒိဋ္ဌိမာနမဖြစ်အောင်မဆွဲလန်းအောင်ရှုတာပဲအဲ့ဒီလိုရှုရင်ဘာဖြစ်လာမလဲနသကိဉ္စီလောကေဥပါရိယတိဒီယုံနာဓမ္မဆိုတဲ့သင်္ခါရဥပါဒနဲ့ခန္ဓာတရားတို့မှာငါငါဥစ္စာ အတ္တကောဝိညာဉ်ကောဒီလိုမဆွဲလမ်းမနဲ့ကင်းကွာသွားလိမ့်မယ်အဲ့ဒီလိုမြင်အောင်ရှုရမယ်အဲ့လိုမြင်အောင်ရှုရင်တော့ဝိပဿနာဆင်းဆင်းတက်သွားမယ်ဒီလိုပြောတယ်ဒါမှမင်းနော်ဒါကဒီမာသရိပ္ပံသုတ်တန်တိုင်းပြောတာတခါအဲ့ဒီတည်းမှာမာသရိပ္ပံသုတ်တန်ကခုနဖြစ်မှုသဘောနဲ့ဖြစ်ကြောင်းတရားနဲ့ဖြစ်မှုသဘော ပြက်ကြောင်းတရားနဲ့ပြက်မှုသဘောပါဠိလိုပြောရင်သမုဒိယဓမ္မဖြစ်ကြောင်းတရားနဲ့ဖြစ်မှုသဘောဝေယဓမ္မ ရူပတိပြက်ကြောင်းတရားနဲ့ပြန်ဖို့သဘောကိုရှင်အဲ့ဒီကိုကျတို့ကနှုတ်လေးတွေပေးထားတယ်နော်အဲ့ဒါလေးပြန်ပြဒီပြက်ကြောင်းတရားဖြစ်ကြောင်းတရားဆိုခွန်ကြီးတို့ဟိုတနေ့အတိတ်နာက ရှုကခန္ဓာ၅ပါးကိုအတိတ်နာကရှုမှတ်နေနဲ့တွဲနေတယ်ဒါရပြီအဲ့ဒါနှစ်ခုရှင်းပြမယ်ဘာလို့ဘုန်းကြီးဒါပြောကျင်တာလဲဆိုတော့ ဘုန်းကြီးကဇံရအောင်ရှုတဲ့နေ့ကြတော့အကြောင်းကျိုးရှုမှတ်တဲ့အခါမှာပရိစ္ဆသမုပ္ပါမြင်အောင်ရှုရမယ်လို့ပြောတယ်အဲဒီတော့ကတဏီပြောခဲ့တယ်အခုနေရာကြတော့အဲ့ဒီအကြောင်းကျိုးကိုအဲ့ဒီလိုပြောမသွားပြန်ဘူးဒီမှာတမျိုးရှုခိုင်းတယ်ဒါကိုပြောချင်တာဒါကြီးကိုအကြောင်းကျိုးကဒီလိုချင်းမြင်ရမယ်လို့မဆိုလို့တခြားတနည်းနဲ့မြင်လဲလုံလောက်တဲ့သဘောကိုဒါသွားတွေ့တယ်ဒါဘုန်းကြီးပြောချင်တယ်ဒါကြောင့်အခု သမုဒိယဓမ္မနော် ရှစ်ကြောင်းအဲဘောကနည်းနည်းတို့လားအဲ့မှာကြည့်လိုက်နော်အဲ့မှာပရမသုဖြစ်ကြောင်းတရားနဲ့ဖြစ်မှုဖြစ်မှုသဘောတရားအဲ့ဒီဥပမာလေးနဲ့ထပ်ကြပြောသွားတယ်ဖြစ်ကြောင်းတရားဘာတွေလဲဖြစ်မှုတရားဘာတွေလဲဒါကိုပြောသွားတယ်နော်ဒါသူရေးထားတဲ့ဥပမာဘုန်းကြီးထုတ်ပြတာသူအရင်တုန်းကအခုခေတ်တော့ကလေးတွေတော့တွေးဖို့ခဲတယ်နော်ဓာတ်လုံးထိုးတာတွေပေါ့ဗျာဖိုထိုးတာတွေဖားဖို့ကြီးရှိတယ် နော်ဖာဝိဖာဝိမှာကိုယ်ရှိတယ်ပြီးတော့နှုတ်သီးပြောင်းရှိတယ်နှုတ်သီးပြောင်းထက်မှာမီးဖို့ထားတယ်ပြီးတော့ဖာဝိထက်မှာကြိုးရှိတယ်ဖာဝိရဲ့ကိုယ်ဖာဝိရဲ့ကိုယ်ရဲ့နှုတ်သီးပြောင်းအပြောင်းကြီးပေါ့ပြီးတော့လူကနေဖားဝေထက်မှာကြိုးကြီးနဲ့ဒီလိုရှူရှူနဲ့ဆွဲချအဲ့ဒီလိုဆွဲလိုက်တဲ့ကလေတွေကအစင်းစင်ဝင်လာလဲထွက်သွားလိုက်တော့ဟိုမီးဝေရုံမှုတ်ပေးနေတယ် အဲ့ဒီအကြောင်းတရားကြောင့်မို့ဘုန်းကြီးတို့ဒီလေဟာအဆက်မပြတ်ဖြစ်နေတော့ဖားဖို့ပါလေဟာအဆက်မပြတ်ဖြစ်အောင်ဘာလုပ်ရမလဲခန္ဓာကိုယ်ဒီဖားဖို့ရကိုယ်ကလည်းရှိရမယ်ကိုယ်ရဲ့နှုတ်သီးပြောင်းလည်းရှိရတယ်ဆွဲမှုကလည်းရှိရမယ်ဒီအကြောင်းသုံးပါးကြောင့်ဖားဖို့လေတွေဝင်လိုက်ထွက်တော့ဝင်လိုက်ပြအဆက်မပြတ်ဖြစ်နေရှူရှူရှူရှူနဲ့ဒီလိုဆက်မဥပမာလိုပဲဘုန်းကြီးတို့ခန္ဓာကိုယ်မှာရှိတဲ့ဝင်လေထွက်လေဆိုတဲ့ရုပ်ပေါင်းကလည်းဒီ one byte ဆိုတဲ့ကိုယ်ကြီးရှိရမယ် ဟောဒီနှာခေါင်းပေါက်ကလည်းရှိရမယ်ပြီးတော့စိတ်ကလည်းရှိရမယ်အဲ့ဒီသုံးမျိုးသော အကြောင်းကြောင့်မို့ဒီဝင်တွေထွက်လျက်ရှိတာနော်စိတ်ရှိလို့စိတ်ကနဲ့ရှူသွင်းလိုက်တယ်စိတ်ရှိတော့နှာခေါင်းပေါက်ကလည်းရှိရနှာခေါင်းပေါက်ကရှူသွင်းလိုက်ပိုက်ကြီးကဖောင်းတက်လာအဲ့ဒါအကြောင်းပဲဒီအကြောင်းသုံးပါးအကြောင်းကိုခန္ဓာကိုယ်မှာဝင်လေထွက်လေဝင်လေထွက်လေတဲ့အစဉ်စဉ်ဖြစ်ပေါ်လေရှိတယ်အဲ့ဒါအကြောင်းဖြစ်နေတဲ့ဝင်လေထွက်လေက ဒီထိတဲ့နေရာမှာလည်းပျောက်ပျောက်ပျောက်ပျောက်ပျောက်ပျောက်ပျောက်သွားတာပေါ့ဗျာအောက်နည်းနည်းလေးဆွဲအပေါက်တင်လိုက်ကိုရှိအဲ့မှာကြည့်လိုက်ဖြစ်မှုဖြစ်မှုသဘောဖြစ်မှုသဘောဆိုဒီဝင်လေးထွက်လေးတွေကထိတဲ့နေရာလေးမှာပဲနော်ထိထိထိထိထိပြီးအသစ်သစ်သစ်ဖြစ်ပေါ်နေတာပူပြီးထိမယ်အေးဒီပြီးထိမယ်နော်နှွေးပြီးထိမယ်တင်းပြီးထိမယ်မာပြီးထိမယ်ဒီလိုဝိပဿနာပညာအဲ့ဒါလေးတွေကြည့်ရဒါကြောင့်မဟာဗောဓိမြတ်ဆရာတော်ကြီးကဒီလေးကိုပဲဝိပဿနာရှုတော့ဒါပဲကြည့်ခိုင်း အဲ့တော့ဘုန်းကြီးတို့ကဒီမှာအကြောင်းသုံးပါလုံးမရှုနိုင်ဒီတိုင်တော့ဘုန်းကြီးကဘာသင်လဲရှုခြင်းတဲ့စိတ်တွေကိုသိပြီးပါရှုပါဒါအကြောင်းပဲအကြောင်းကိုရှုခိုင်းတယ်ရှုခြင်းတဲ့စိတ်ကြောင့်မို့ဒီကရှုသွင်းလိုက်တာ မရှုခြင်းနဲ့ရှုခြင်းတဲ့စိတ်ဖြစ်မဖြစ်သိခြင်းလေခဏအောင်တာအဲ့ဒါကိုသိတယ်နော်အ ਨੇ ဆိုအကြောင်းသုံးပါးဒီမှာတော့ပြောသွားတယ်တကြောင်းတော့တော့သိအောင်ရှုတယ်ရှုခြင်းနဲ့စိတ်ကြောင့်လေရှုတယ် ပြီးတော့နှာခေါင်းပေါက်ကလည်းရှိရမှာဝမ်းဘက်ကလည်းရှိမယ်ဟောတကူလုံးရှုမှတ်ရင်တော့ဒီအကြောင်းတွေကိုလည်းဆင်ញင်နိုင်တယ်နောက်လေထီးတဲ့နေရာနာလေးမှာပဲလေကနှာခေါင်းကထီးတယ်ဆိုအဲ့နေရာမှာပူထီးမယ်အေးထီးမယ်နှွေးထီးမယ်တောင့်ထီးမယ်တွန်းထီးမယ်လေရှုသွင်းတယ်တွန်းသွားတဲ့သဘောလေးကိုတွန်းဝင်သွားတယ်ရုပ်တဘာဝကိုမြင်အောင်ကြည့်ရမယ်နော်ဒါဥမှထားမယ်ဒါကဖြစ်ကြောင်းသဘောတရားနဲ့ဖြစ်မှုတရား ဘုန်းကြီးတို့စာပိုင်းတော့ဘုန်းကြီးကဘယ်လိုသင်လဲဆိုတော့ရှုသွင်းခြင်းနဲ့စိတ်လေးကိုသိပြီးမှလေးကိုရှုသွင်းလိုက်ပါအကြောင်းကျိုးသိအောင်လုပ်ခိုင်းတာ။နောက်ပြက်ကြောင်းတရားနဲ့ပြက်မှုသဘောဒီမှာကြည့်လိုက်အောင်နော်။ဒီမှာじゃဘာပြောလဲဆိုတော့ပြက်ကြောင်းတရားခုနဖားဖို့ကြီးမှာလေကအစင်းစင်ထွက်တယ်ဆိုတာကဖားဖို့လည်းရှိလို့နှုတ်ဖားဖို့ရနှုတ်သီးပြောင်းလည်းရှိလို့ဝင်လေထွက်လျောင်ထွက်တယ်ဘုန်းကြီးတို့ဒီဆွဲအားပေါ့ဆွဲမှုလည်းရှိလို့ဆွဲမှုလည်းမရှိတော့ဘူး ဖားပုံလည်းမရှိတော့နှုတ်သီးပြောင်းလည်းမရှိတော့ဒီဖားပုံလေးထွက်เสียအကြောင်းမရှိဖြစ်เสียအကြောင်းမရှိဒါပြက်ကြောင်းတရားခေါ်တယ်အဲ့ဒီဥပမာအတိုင်းပဲဘုန်းကြီးတို့ရှုခြင်းနဲ့စိတ်မရှိဘူးနှာခေါင်းပေါက်လည်းမရှိဝမ်းပိုက်လည်းမရှိဘူးဒါဖြစ်เสียအကြောင်းမရှိဒီဝင်လေထွက်လေအဲ့ဒါအကြောင်းပြက်ကြောင်းတရားပဲပြက်မှုဝင်လေထွေးလိုက်တယ်မှာ ခုနပူထိမဲ့အေးထိမဲ့ဒါလေးကပေါ်ပြီးပေါ်ပြီးပေါ်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ဒါပြက်မှုသဘောပဲ ဒါအကြောင်းကျိုးပထမကသဘာဝမြင်အောင်ကြည့်ဒုတိယကအကြောင်းကျိုးမြင်အောင်ကြည့်ဒါကိုသဘာဝလက္ခဏာမြင်အောင်ကြည့်တယ်ဒီမှာမှတော့နော်အကုန်လုံးယောဂီတွေဒီဒီနေရာမှာကြတော့အကြောင်းကျိုးဒါပဲမိတ်ပါတယ်ဟိုးဆံရတဲ့ဘိုင်းတို့ကဘုန်းကြီးတို့ခက်ခက်ခက်ခက်ပြောခဲ့တယ်လေပရိစ္ဆသဘောပနီးနေနဲ့ဒါကိုအကြောင်းကျိုးမြင်ရမယ်ဒါကိုပြောသွားတယ်နောက်ထပ်ပြောမှာနော်အခုတော့ဒီအကြောင်းကျိုးကဒီလိုမြင်လဲလုံလောက်တယ်ဆိုတာတကယ်ဖွင့်ပြသွားတယ် ဒါလေးမှတ်ထားဖို့အကြောင်းကျိုးကဒီလိုမြင်မှဆိုတာမျိုးကြီးပြောလို့မရဘူးတုံးနဲ့တူဟာနောက်က background မှာပါရမီချင်းမတူပါဘူးမတူတော့သူကဒီလိုဒီပုံမြင်မြင်မြင်သူကဉာဏ်ပညာထက်ထက်တဲ့လောက်ဟုတ်လားဒီတဲ့နည်းနည်းနည်းနည်းအကြောင်းကျိုးသဘာဝတွေမြင်နိုင်တယ်တချို့ကြဉာဏ်ပညာမထက်လောက်မထက်တဲ့ပုံကဒီမှာဒီလောက်မြင်လုံလောက်တဲ့သဘောမျိုးရှင်းပြပါတယ်အဲဝိပဿနာရှုတဲ့ပုံကညာနံပါတ်1ပြန်ပြောမယ်သဘာဝလက္ခဏာပြင်မြင်အောင်ရှုပါ တဘာဝပါလေရုပ်တဘာဝနာမ်တဘာဝမြောင်ရှုမယ်ကြောင်းကျိုးတဘာဝမြောင်ရှုမယ်အ ਨੇ ဆုံးကြောင်းကျိုးကိုရှုခြင်းနဲ့စိတ်ကြောင့်မို့ဒီရှုတဲ့ဝင်လေးဖြစ်တယ်ဒီလောက်တော့သိရမယ်အ ਨੇ ဆုံးနော်ပြီးတော့မှဒုတိယကတာမညာလက္ခဏာမြင်မြင်အောင်ခြင်းပဲဒီကြောင်းကျိုးသဘာဝဆက်ဆက်ဖြစ်နေတဲ့ယုံနာသို့မဟုတ်ဝင်လေထွက်လေဝင်လေထွက်လေဆိုတာဝင်လေထွက်နေတဲ့သိတဲ့စိတ်လည်းပါတော့နံတရားတွေလည်းပါအဲ့ဒီတရားတွေရပေါ်ပြီးပြောက်ဖြစ်ဖြစ်ပြက် အနေစာဒုက္ခအနတ္တမြောင်ရှုဒါမျိုးမှတ်ထားမယ်ပြီးတဲ့အခါကျတော့ဘာလို့လဲဆိုတော့ဒါကတမညာလက္ခဏာအဲ့ရနေဖြည်းဖြည်းနဲ့ဉာဏ်ရင်းတက်ရင်းကျက်သွားပြီတမာတိတွေပြည့်စုံသွားပြီဆိုဘာသွားတွေ့လဲဆိုတော့ဒီသင်္ကတလက္ခဏာပဲမြောင်ရှုတယ်အဲ့ဒီရောက်ပါမယ်နော်သင်္ကတလက္ခဏာဆိုတာကဒီယုံနာတရားဆောလုံးကတော့ဒီဝင်လေဝင်လေထွက်လေတွေကတရှူတဲ့တဆိုင်တဲ့တွေ့တယ် နောက်ကျတော့ဒီလေကလေးအများကြီးတွေ့နေတဲ့တရှူထဲမှာအများကြီးပဲအဲ့ဒီမှာကျတော့အစလည်းဆိုဥပတိပင်သိနိုင်အဲ့ဒါကိုပြောချင်တာရှိုက်ထုတ်လိုက်တယ်ရှူထုတ်လိုက်တယ်အဲ့ဒီမှာလည်းငကိုယ်လုံးကလို့ဆိုရင်တော့တရှူတရှိုက်တဲ့တွေ့နောက်ကျတော့အများကြီးတွေ့လာအဲ့ဒါလေးမှတ်ထားမယ်အဲနည်းနည်းလေးအချိန်ရသေးတော့သင်္ကေတလက္ခဏာပြင်ရှုတယ်လို့မှတ်ထားမယ်ဒီထဲမှာဘုန်းကြီးခေါင်းစည်းပေးထားတယ်ဓမ္မအာနာပါ ပါဏာတိကျင့်စဉ်များကိုဟောထားသောတရားတော်များနဲ့လေ့လာကြည့်ခြင်းနံပါတ်1ကဖြစ်ကြောင်းတရားနဲ့ဖြစ်မှုသဘောနံပါတ်3ကပြည့်ကြောင်းတရားနဲ့ပြည့်မှုသဘောဒါပြောပြီးပါပြီအခုသုလသောတာပန်အကြောင်းပြောမယ်ဒါလည်းရေးကြည့်လို့ဘုန်းကြီးပြောချင်တာပါသုလသောတာပန်အကြောင်းပြောမယ်သုလသောတာပန်ဆိုတာကဘယ်လိုအချိန်ကာလမျိုးသုလဘယ်လိုပုံကမျိုးသုလသောတာပန်ခေါ်တယ်လဲဒါလေးတွေပြောချင်တာ ဒီတော့ဘုန်းကြီးနှမျိုးလုံးပြောပါမယ်မာစီဆရာတော်ကြီးကလည်းတရားနဲ့ပတ်သက်ပြီးရေးပါတယ်နောက်ပြီးတော့သင်ညိုဘာသာတိကဆရာတော်ကြီးဒီဆရာတော်ကြီးကလည်းရေးပါတယ်ပရမတော်ဘုန်းကြီးစာပေကျမ်းကလာတဲ့ဆရာတော်ကြီးရေးတာကိုရင်ပြောပါမယ်သုလသောတာပန်ဆိုတာ ဝိသုဒ္ဓိညာနာစိတ်တွေသီလလည်းစင်ကြယ်မယ်စိတ်လည်းစင်ကြယ်မယ်တနည်းအားပြောလဲသီလဝိသုဒ္ဓိဖြစ်ရမယ်စိတ်တဝိသုဒ္ဓိဖြစ်ရပြီးမှပဲသွားမလဲဆိုတော့စိတ်စင်ကြယ်ရမယ်သီလစင်ကြယ်ရမယ်စိတ်စင်ကြယ်ရမယ်ဒါတစ်ချက်ကင်္ခဝေဒနာဝိသုဒ္ဓိကင်္ခဝေဒနာညာနေညာနိကောသုလသောတာပန်နောနာမဒီဒီနဲ့ဝိသေကိစ္စကိုပဲခွာနိုင်တဲ့ဉာဏ်ရှိတဲ့ပုဂ္ဂိုလ်လည်းဖြစ်ရမယ်ဒါမျိုးပြောသွားတော့ပြီးတော့ ဒိဋ္ဌိဝိသုဒ္ဓိကင်္ကာနာဝိသုဒ္ဓိထိပါအဲ့ဒီလောက်ထိအောင်ပြောတယ်ဉာဏ်အနေနဲ့ပြောရင်ဒိဋ္ဌိဝိသုဒ္ဓိဆိုနာမရူပပေစေတာဉာဏ်ယုံနာကိုကွဲသွားရင် နာမရူပပေစေတာဉာဏ်အဲ့မှာဒီယုတ်တရားနာတရားငါးတပါးယောက်ျားမိန်းမထင်တဲ့ဒိဋ္ဌိခေါ်သွားတော့အဲ့ဒီကနေဆက်ပြီးကြောင်းကျိုးမြင်အောင်ရှုနိုင်မယ်ဆိုရင်ပစ္စယပရိကဉာဏ်ပစ္စယပရိကဉာဏ်ရသွားရင်ကင်္ခဝေဒနာဝိသုဒ္ဓိကဖြတ်သွားတယ်ဒိဋ္ဌိနဲ့ဝိသိကိစ္စကွာသွားတယ်တန်တရားတွေမရှိတော့ဘူး အဲ့ဒီလိုအချက်လက်နဲ့ပြည်စုံတဲ့ပုဂ္ဂိုလ်ကိုသုလသောတာပန်တနည်းအားဖြင့်ဉာဏ်ပိုင်းအနေနဲ့ပြောရင်ယုံနာကွယ်ကွယ်ပြားပြားသိမယ်။ကြောင်းကျိုးအနေနဲ့သိမယ်။အဲ့ဒီဉာဏ်နှစ်ပါးလောက်ရရင်သုလသောတာပန်လို့ခေါ်ပါတယ်နော်။သောတာပန်အငယ်စားပေါ့သုလသောသုလကအငယ်နော်အဲ့လိုမျိုးမှတ်ထားမယ်။ပြန်ပြောမယ်။ဉာဏ်အနေနဲ့ပြောရင်နာမရူပပိစေကဉာဏ်ဆိုယုံနာကွယ်ကွယ်ပြားသိတဲ့ဉာဏ်မျိုးဖြစ်ရမယ်။နာမတွေက ကြောင်းကျိုးကိုသိတဲ့ဉာဏ်မျိုးဒါကြောင့်ဘုန်းကြီးတို့ကစရှုမှတ်ကြတဲ့ရုပ်တဘာဝမြင်အောင်ပြုရုပ်တဘာဝမြင်အောင်ခဏခဏတွန်းရတယ်နာဆိုနံတဘာဝမြင်အောင်ရှုမြင်မှဉာဏ်ကကောကောပြဖြစ်တယ်ကာမဆံဃာလောက်ကိုဖောင်းမိလေးမှတ်နေမှာဝင်လေထွက်လေလေးမှတ်နေမယ်ဆိုဘာညာမှမဖြစ်ဘူးဒါကိုသိစေချင်တကဆက်ပြီးတော့ကြောင်းကျိုးကွဲတဲ့ဉာဏ်ဖြစ်အောင်ရှုခြင်းနဲ့စိတ်တွေသိအောင်သိပြီးမှရှုကြည့်ပါဒီလိုခိုင်းတယ်ဒီတဲ့ဒီလိုက်လေကြောင်းကျိုးတွေမြင်လာနိုင်ပါ ဒါခုနကမာသီပံသုတ်ထကရာခုနပြောခဲ့တဲ့ဟာလေးကြည်ပြောတယ်အဲ့ဒီဉာဏ်နှစ်ခုဖြစ်မယ်နော်တစ်ဘက်ကလည်းသီလလည်းစင်ကြယ်စိတ်လည်းစင်ကြယ်စိတ်စင်ကြယ်မှာခုနဒေဝိဒိဋ္ဌိဝိသုဒ္ဓိကေခဝေဒနာဝိသုဒ္ဓိကဖြစ်တာပေါ့အဲ့ဒီအကြောင်းနှစ်ပါးပေါ့သီလကြည်ရမယ်စိတ်စင်ကြယ်ရမယ်တနည်းအားဖြင့်သီလဝိသုဒ္ဓိစိတ်တော်ဝိသုဒ္ဓိဖြစ်မယ်တစ်ခုဒိဋ္ဌိနဲ့ဝိသေကိစ္စပယ်ခွာနိုင်တဲ့ဉာဏ်မျိုးဖြစ်ရမယ် တမ္မာရူပပိစေကညာပိစယပရိကညာအဲ့ဒီအချက်လက်တွေနဲ့ပြည့်စုံတဲ့ဘုရားသုလာသောတာပန်ပဲတဲ့ဒါကြောင့်ဒီဘက်ဘဝမှာပဲပါစီအင်းဘာသာတိကဆရာတော်ကြီးကတတ္ထံဝါယမေတတောဒါကြောင့်မို့ဒီအင်္ဂါချက်လက်တွေနဲ့ပြည့်စုံဒီဘက်ဘဝမှာသောတာပန်သုလာသောတာပန်ဖြစ်အောင်ကြိုးစားအထုတ်တဲ့နဲ့ဒီလိုပြောသွားတယ်ဗောဗျဒါတော့ဘာသာတိကဆရာတော်ကြီးကသူ့အသိဉာဏ်ဘာသာတိကမှာရေးထားပါကဲအခုဘုန်းကြီးတို့ မာစီဆရာတော်ကြီးတို့ဘာလို့တော့ဆရာတော်စာရည်တဲ့ကမ္ဘာတန်ဆရာကြီးတွေပြောတဲ့အကြောင်းအရာကိုပြောပါမယ်သူတို့ကတော့ဝိသုဒ္ဓိမေသုဒ္ဓိမေရဲ့ဖွင့်မှာမဟာတိကဆိုရရှိတယ်ဝိသုဒ္ဓိမေမဟာတိကအဲ့ဒါတွေကြည်ပြီးရေးပါတယ်နော်ဘာရေးထားလဲဆိုခုနက သမတရအဲနာမရူပပရိစေကညာပစ္စယပရိကညာနှစ်ပါးနဲ့ပြည်စုံအထုတ်တဲ့ယောဂီပုဂ္ဂိုလ်ဟာ အဲ့ဒီပုဂ္ဂိုလ်ဟာသာနာတော်မှာထောက်တရားရသွားပြီဂတိမြဲသွားပြီအဲ့ဒီလိုပုဂ္ဂိုလ်မျိုးသုလသောတာပန်လို့ခေါ်တယ်နော်အဲ့ဒါတော့ဝိသုရိဘုန်းကြီးပါဠိမဖတ်တော့ဘူးနော်ဖတ်လို့ရင်မာရီတို့တခါကြီးတချို့ကပါဠိနားမလည်တော့ဆရာတော်ကပါဠိတွေကြက်ပြောတယ်ဆိုတကယ်တမ်းကျဘုန်းကြီးကဘုန်းကြီးတို့ကအဲ့ဒီပါဠိနဲ့စာရင်းနဲ့လက်တွေနှစ်ခုကိုက်ညီအောင်ပြောရပါတယ်နာမရူပပိစိရာဉာဏ်ပြစ္ဆာပရိကဉာဏ်နော်အဲ့ဒီဉာဏ်နှစ်ပါး ရတဲ့ပုဂ္ဂိုလ်များဝိပဿနာအထုတ်လို့အဲ့ဒီဉာဏ်တစ်ပါးမြင်သွားတဲ့ပုဂ္ဂိုလ်များဟာသာသနာတော်ဗုဒ္ဓသာသနာတော်မှာထောက်ရတရားရတရားရသွားတဲ့အတွက်နိယတဂတိဂတိမြဲသွားပြီနောက်နောက်ဘဝမှာပဲမကြနိုင်တော့ဘူးဒါကြောင့်သူသုလသောတာပန်လို့ခေါ်နိုင်တယ်ဘာကြောင့်သူတို့သုလသောတာပန်ခေါ်ရတယ်လဲဆိုတာကိုတခါမဟာဒီကာကဆက်ဖွင့်ပြပါတယ်ဘုန်းကြီးအဲ့ဒါလေးပြောချင်တော့မဟာဒီကာဘာပြောလဲဆိုတော့ ပထမက လောကီယာဟိသီလသမာဓိပညာဟိတမ္မပညာတမ္မနာဟိတမ္မနာကတ္တာသူကလောကီသီလသမာဓိပညာတွေနဲ့ပြည့်စုံနေတယ်နံပါတ်1အထုတ်တဲ့အတွက်ဒါကဘုန်းကြီးတို့မညံဘုံညာမရသေးတဲ့အတွက်ဒီကိုစောက်တည်တာသီလခုနဉာဏ်နေဖြစ်တဲ့သမာဓိဒါလောကီနယ်ပယ်ပဲမှာရှိတယ်မညံဘုံညာမရသေးတွေကလောကီသီလသမာဓိပညာပဲခေါ်ပါတယ်နော် ဝိပဿနာတရားထုတ်တဲ့ပုဂ္ဂိုလ်ကဒီလောကီသီလသမာဓိပညာနေနဲ့ပြည့်စုံနေတယ်နံပါတ်1နံပါတ်2ဒီသူ့မှာဒီရုပ်တရားတွေဉာဏ်တရားကိုကွဲကွဲပြားပြားသိတဲ့ဉာဏ်မိစ္ဆာဒိဋ္ဌိကွာသွားဒိဋ္ဌိကွာသွားပြီအဲ့လိုကွာသွားပြီဒီပေါ်မှာတန်တရားမရှိတော့ဝိသိကိစ္စလည်းကွာသွားပြီဒါကိုဘုန်းကြီးတို့ကကိင္ခဝိဒနာဝိသုဒ္ဓိဉာဏ်လို့လည်းခေါ်တယ်အဲ့ဒီ ဒိဋ္ဌိတွေဝိသိကိစ္စလဲကွာသွားတဲ့အတွက်ဒီပုဂ္ဂိုလ်ကဂရိမြဲတယ်လို့ပြောတယ်နော်။ဒါပြောမယ်ဝိပဿနာတရားထုတ်နေတဲ့ပုဂ္ဂိုလ်ဟာလောကီ သီလသမာဓိပညာတွေနဲ့ပြည့်စုံနေတယ်။နောက်တစ်ခုကဒိဋ္ဌိနဲ့ဝိသိကိစ္စကွာသွားတဲ့ကင်္ခာဝေဒနာဝိတုဒ္ဓိတနည်းအားဖြင့်ပြောရင်နော်ဒိဋ္ဌိနဲ့ဝိသေကိစ္စကွာသွားတယ်မဖြစ်တော့ဘူးအဲ့ဒီလိုဖြစ်နေမှာ ဒိဋ္ဌိဆိုတာဘာလဲဆိုဒီယုတ်တရားနာမ်တရားငါသဘောယောက်ျားမိန်းမထင်တာယုတ်သဘောကနာမ်သဘောတက်တက်မြင်သွားပြီးကြောင်းကျိုးဆက်ဆက်ဖြစ်နေယုတ်သဘောမြင်သွားပြီးဆိုဒိဋ္ဌိအလိုလိုခွာသွားတာဒိဋ္ဌိခွာသွားရင်ဒီပေါ်မှာယုံမတန်တရားမရှိတော့ဝိသေကိစ္စလည်းခွာသွားတယ်အဲဒါကြောင့်မို့ဒီပုဂ္ဂိုလ်ဟာဂတိမြဲတာပါဂတိမြဲတဲ့အတွက်သူ့ကိုသုလသောတာပန်လို့ခေါ်နိုင်တယ်အဲတော့သူ့ရဲ့စကားလေးပဲပြန်ပြီးတော့ပြောင်းပြန်ပြန်ပြောမယ် တကယ်လို့ဒီယောဂီပုဂ္ဂိုလ်ဟာသီလသမာဓိပညာတွေပျက်စီးသွားမယ်အာမထုတ်တော့ဘူးဆိုပါပျက်စီးသွားမယ်နော်အာထုတ်စင်ကောင်ကဒီနေ့ဟိုဒီနေ့ကရှောင်းပါလေးတယောက်မေးပါလေဗာမေးလဲဆိုဒီယုံနံတဘာဝတွေကတခါလဲတခါလဲမြင်တိုင်းမြဲတမ်းမြင်နေမှာလားမမြင်ပါဘူးမဲ့ညာဖုန်ညာရမှာတရားတွေအများအားမြင်ပါတယ်မဲ့ညာဖုန်ညာမရသေးရဟာ ခုမြင်ခုပြောက်သွားမှာပဲနောက်တစ်ချိန်ရအောင်ပြန်အထောက်မဉ္ဇဉ်ဖုန်ညာရသွားရင်ဒါအများအားမြင်သွားပါအဲတော့ဒီကင်္ခာဝေဒနာဝိသုဒ္ဓိဆိုတဲ့မဉ္ဇဉ်ဒိဋ္ဌိနဲ့ဝိသေကကွာမှုဟာလေမရှုမှတ်နေအရင်တုန်းကတည်းကဒါငါခန္ဓာကိုယ်ရဒါငါသားပဲငါသမီးပဲဘုရားတရားတွေပေါ်မှာလည်းယုံမတန်တရားပြောင်းဝင်လာမယ်အဲ့လိုဝင်လာနေတယ်ပြန်ခရိယာမမြဲတော့အဲ့ဒါလေးမှတ်ထားဖို့ပါအဲ့ဒါပြောင်းပြန်ပြန်ယူတာပေါ့နော် အဲ့တော့နောက်တစ်ခုဆရာတော်ဘုရားကြီးတွေကဘာသုံးသပ်ပြလဲဆိုဘုန်းကြီးဇောက်တုံးမှာလည်းရေးခဲ့ပါတယ်ဒီဘုရားကဘုရားဖြစ်ဖို့အတွက်လေးတင်ခြင်းတဲ့ကဘာတသိပါရင်ဖြည့်ခဲ့ရတယ်ပေါ့ဗျာနော်ပါရမီဖြည့်ခဲ့ရတော့လေးတင်ခြင်းတဲ့ကဘာတသိပါရမီဖြည့်တဲ့အခါမှာဘုရားနဲ့ဘုရားသာသနာမှာယဟန်ဘဝ၉ချိန်ပဲရခဲ့တယ်လေးတင်ခြင်းတဲ့ကဘာတသိတော့အကြာကြီးပဲနော်ဘုန်းကြီးတို့ ဘဝပေါင်း950ဘဝ948ဘဝပဲရှိပါတယ်ဘုရားဘာသာရှေးရှေးဆရာတော်ကြီးတွေကရှုမှတ်လို့မှတ်သားလို့လွယ်အောင်လို့950လို့သုံးတာ948ဘဝရှိတယ်အဲ့ဒီဘဝတွေကို ပြန်ကြည့်တဲ့ခါကျတော့ဘုရားနဲ့တွေ့တဲ့ဘဝပေါင်းကခုနဘုရားနဲ့တွေ့ပြီးယဟန်ပြုတ်ခဲ့တဲ့ဘဝ9ဘဝပဲရတယ်။သာနာနဲ့တွေ့ကြုံတာ24ဘဝရတယ် အဲဒီတွေးကြုံတဲ့ဘဝတွေထဲမှာဒီဘာနဲ့တွေ့ရလဲဆိုရဟန်းဘဝတွေ့24ထဲမှာရဟန်းဘဝက9ခါပဲရတယ်နော်ဒါတော်တော်ရှားရှားပါပါရတာအဲ့မှာပြန်ကြည့်လိုက်တဲ့အခါကျကျန်တဲ့တွေကတိရိစ္ဆာန်ဘဝတွေများနေတယ်ဥပမာသုမနာမြတ်စွာဘုရားအင်းဘုန်းကြီးတို့သုမနာမြတ်စွာဘုရားလက်ထက်မှာဝိပဿနာမြတ်စွာဘုရားလက်ထက်မှာဘုရားလောကငကားမင်းဖြစ်ပြီးဗျာဒိခန္ဓာမျိုး အဲ့မှာတိရိစ္ဆာန်ဘဝရောက်သွားတာပဲဘုရားလောင်းတော့တာမမုဒ္ဒဗျာရိရပြီးသားပုဂ္ဂိုလ်နော်ဘ ᱹ မုဒ္ဒမြတ်စွာဘုရားရဲ့တဲမှာချင်းသင်မင်းဖြစ်ပြီးဗျာရိခံခဲ့တယ်အဲ့မှာကြည့်လိုက်တော်တော်များများကတိရိစ္ဆာန်ဘဝတွေမှာပါရင်ဖြစ်ခဲ့တာလည်းအများကြီးတွေ့လိမ့်မယ်ဒါကြောင့်ဆရာကြီးဥရှောင်းကဘာကောက်ချက်ချသွားလဲဆိုဘုရားရှင်ပါရမီဖြည့်တဲ့နေရာမှာတဲ့တိရိစ္ဆာန်ဘဝတွေနဲ့ပါရမီဖြည့်ခဲ့တာများတယ်တွေ့ရတယ် ဆိုလိုတာဘုန်းကြီးပြောနေတာခုနသုလသောတာပန်ကိစ္စပါနော်ဖရာဖရာတော့တကယ်ဗျာရင်းရပြီပြီနောက်တခါတေမိယဇတ်ကြည်လောက်တေမိယဇတ်ကျတော့ဖရာတော့အရင်ပေါ်တော့ငရဲကြခဲ့တဲ့အခါကျဒီဘက်ပေါ်မှာဘယင်တာလာဖြစ်တယ်ငရဲဘာလို့ကြလဲဘယင်ဖြစ်တဲ့အချိန်တုန်းကအခုဒီရာဇဝသားတွေဆုံးဖြတ်တော့ဒီမကောင်းတဲ့ပုဂ္ဂိုလ်တတ်စေမိတ်ချမယ်ဘယ်လိုပြစ်ဒဏ်ပေးလိုက်နောက်သူတည်သွားတယ်ကငရဲမှာသွားခံ တကယ်ရလို့ပြီးတော့မှတင်းပြီးမင်းသားဘဝမှာစကားမပြောဘဲနေတာအဲ့ဒါပဲအဲ့မှာဘုရားလုံးဖြစ်ပြီးမှငရဲကြတာတွေလည်းတွေ့ရတယ်နော်ဒါကြောင့်မို့ဘုန်းကြီးတို့တခါဘုရားလောင်းကဒီခုနကဘုရားဘွားဘုရားဒီနေ့ဘယ်နှစုဘွားခွန်ခွန်ဘုရားကိုကိုစုမှာရန်ကိုဘွားရခဲ့ရန်ကိုဘွားမှာတရားအထုတ်တယ်ဗျာတမ္မာအထုတ်တာမဟုတ်ဘယ်ဘွားပဲ ရဟန်းပြုခဲ့ပြုခဲ့အဲ့ဒီရဟန်းကိုးဘဝလုံးမှာသူကလူတော်မှညာတိုင်အောင်တနည်းအားဖြင့်ပြောရင်တော့ဒီသင်္ခါရုပ္ပကညာတိုင်အောင်တရားအထုတ်ခဲ့ဘူးတယ်အဲ့မှာပုံသားလေးကြည့်လိုက်နော်ဆံမတော့နှစ်မျိုးပြောတယ်ပေါ့လေဒီသင်္ခါရုပ္ပကညာသုံးဖို့လူတော်မှညာဘယ်ဘဝရောက်ရောက်သူကအဲ့ဒီညာထီအောင် အထုတ်ခဲ့ဘူးတယ်ရဟန်းဖြစ်တဲ့ဘဝတွေမှာတချို့ဆံမတော့နှစ်နေရာတွေ့တယ်အနုလောမညာလို့လည်းတွေ့တယ်နော် နုလောမညာနေရအောင်အထုတ်ခဲ့ဒါရဟန်းဘဝရောက်တိုင်းရောက်တဲ့ရဟန်းဘဝကိုးဘဝလုံးမှာဒီအနုလောမညာတိုင်အောင်သုံးဖို့သင်္ခါရုပ္ပကညာနေအောင်အထုတ်ခဲ့တယ်နော်ခုနခုနကပစ္စယပရိကညာနာမရူပပရိစေကညာလောက်တယ်မကောင်းအထုတ်ခဲ့တယ်။ဗျာတွေလည်းရပြီးသားဘုရားဖြစ်ပါမယ်လို့သိကြပြီးသားပုံကုန်တော်မှာဒိဋ္ဌံဖြစ်တယ်။အပေဘုံဘဝရောက်တယ်။ငရဲကြတယ်ဒါကိုပြောချင်တယ်။ပြီးတော့ ရဟန်းဘဝရောက်တဲ့ကအဲ့ဒီလောက်တည်းမကောင်းနော်ဒီမှာဘာတွေ့လဲစာပေမှာဂရိကာရတော့ဖွင့်မှာဖရာလောင်းများတဲ့ဒီလိုရဟန်းပြုတဲ့ဘဝတွေမှာဝိပဿနာဉာဏ်ရှုတဲ့ဝိပဿနာတွေရှုတဲ့ကမှာအနုလောမဉာဏ်တောင်လည်းရခဲ့တယ်တဲ့ပြီးတော့ဒီကတ္တပစ္ဆာကတ္တဝုကိုလည်းဖြစ်ခြင်းတယ်ဘုန်းကြီးတို့ဒီတာမဇ္ဇညပပဘိုင်းကြပြောမယ်ပေါ့ဗျာအခုတခါကြီးတို့ဓမ္မကြီးတို့အလုံးလုံးတဲ့လူတွေရှိတယ် အဲ့ဒါဘာလဲဆိုဘုန်းကြီးတို့ဘုန်းကြီးတွေじゃဆုံးခံတယ်ပေါ့ဆုံးခံတဲ့ကမှာကရပစ္ဆကတဆိုအသွားကိုလည်းကမ္မထမ်းပအောင်လုပ်တယ်အပြန်ကိုလည်းကမ္မထမ်းပအောင်လုပ်တယ်ဒီဒီဆုံးခံသွားတဲ့နေရာစမလွတ်ဘူးလို့ပြောတာအဲ့ဒီနေရာတွေတော့ဘုရားလောင်းကမလွတ်ရအောင်တရားအထုတ်ခဲ့တယ်လို့ဆိုလိုတာဒါကိုပြောချင်တာနော်ကရပစ္ဆကမ္မနာကိုဆိုတာဒါကတော့ဘုန်းကြီးတို့တာမဇ္ဈိညပပပိုင်းမှာနားလိုက်လိမ့်မယ် ဆိုလိုတာအလုတ်သွားအလုတ်ပြန်မှလည်းအလုတ်သွားတော့မှလည်းတတိကနေအောင်ကြိုးစားမယ်အလုတ်ပြန်မှလည်းတတိကနေအောင်ကြိုးစားမယ်အမြဲမပြတတိကနေတဲ့သဘောပါပဲဘုရားလောကရဟန်းကိုးဘွားမှာအဲ့ဒီလိုဆုံးခံသွားတဲ့နေရာပဲဖြစ်ဘာပဲလုပ်လို့အသွားရောပြန်ကိုဆုံးခံသွားတဲ့နေရာမှာလည်းအသွားရောပြန်ကိုရအောင်လုပ်နိုင်တယ်ပြီးတော့ဉာဏ်နေနေနဲ့အနုလောမညာသုံးဖို့သင်္ခါရုပ္ပကညာအထုတ်ခဲ့တယ်အဲ့ဒီလိုဘုရားလောကဟာဗျာတွေလည်းရပြီးသား ဒီမှာအစင့်မြင့်တဲ့မဉ္ဇဉ်ဖုန်ညာနာကတ်နေတဲ့ဘောရလိုင်းခေါ်တာပေါ့ဒိဟိနာကတ်အောင်ရအောင်အာထုတ်ခဲ့တဲ့ဖရာလောင်းတို့တော်မှာအပေဘုံဘရောက်နိုင်သေးတယ်တဲ့ဖရာလောင်းဆိုတရားတရားတရားဝိရိယဆိုပြောစရာမလိုဘူးနော်ပြီးတော့ဒီကင်္ခဝေဒနာခုနကသံဘာဒနာညာနာမရူပပရိစေတာညာဒါယုံနာကိုယုံနာတဘာဝတည်တဲ့ညာအကြောင်းကျုပ်တဘာဝတည်တဲ့ညာတော့တည်းမဟုတ်ဘူးတကယ်အစင်းမြင့်တဲ့ညာတွေရခဲ့တယ်နော် အဲ့ဒီလောက်ဒီတဲ့မြင့်တဲ့မညာဖွညာနာကတ်နေတဲ့နုလောမညာသင်္ခါရုပ္ပကညာရတဲ့ဖရာလောင်းတို့တော်မှဒီအပေပုံပွားတွေရောက်နိုင်သေးရင်ဘုန်းကြီးတို့တွေကတော့အမခံချက်မရှိဘူးဒါကိုပြောပါတယ်ဆရာတော်ကြီးတွေကောက်ချက်ချတာဒါကြောင့်မို့ဒီဘွဲဘွားမှာတတ်နိုင်သမျှတော့တော့ဖြစ်အောင်လုပ်ပါဆိုဒါကိုတိုက်တွန်းနေပေါ့ဗျာအဲ့ဒါလေးမှတ်ထားဖို့ဒါကိုပြောချင်တာပါဘုန်းကြီးပြောချင်တာအဲ့တိုက်တွန်းတဲ့ခါမှာတော့ဗာလေးနဲ့ ပို့ပြီးဆရာတော်ကြီးကဗာတိုက်တွန်းလဲဆိုတော့အဲဒီဂါထာလေးတစ်ပုဒ်ရှိတယ်ပေါ့ဗျာအဲဒီဂါထာလေးတစ်ပုဒ်ကဗာလဲဆိုတော့ဘုန်းကြီးဒီမှာနည်းနည်းကြည့်လိုက်ကာရလေးတစ်ပုဒ်ကဒီအဓိပ္ပာယ်အနေနဲ့ပြောအောင်ပေါ့ဗျာဘုန်းကြီးကာရနာမည်ဟိုကပါဠိကမေးနေ ခေါင်းမှာမီးလောင်နေတယ်ပထမသူကရင်ဝါမြားစုတာစပြောပါရင်ဝါမှာမြားစုနေတယ်မြားစုနေချိန်မြေးတိမ်နိုင်တာပေါ့အဲ့ဒီအဲ့ဒီချိန်ကာလမျိုးမှာကိုယ်မှာအဲ့မတရားအောင်ကြိုးစားထုတ်ကြလို့ဝိပဿနာဉာဏ်တွေကိုလည်းအဲ့ဒီလိုအရေးပေါ်အနေနဲ့ကြိုးစားထုတ်နေတယ်ပေါ့ရောမနေနဲ့ခပ်ပေါ့ပေါ့ခါရောရောမလုံးနဲ့ခေါင်းရင်ဝလှန်ဆူးတယ်လို့ရင်ဝလှန်ဆူးနေချိန်မြေးတရားတော့မဟုတ်လားငါမသေးခင်တော့ ဒီတရားတွေရအောင်အထုတ်မှာပါမလားဟောဒီမှာတွေ့ပါပြီပါဠိကတတ္တိယဝတတ္တိယဝိယဩမထောတန်ရုပ်ပါဠိတော်မှာဟောတာတတ္တိတော့ရင်ဝါမှာလှန်စုနေဒါအချိန်ကြီးသိနိုင်တယ်လှန်ဖြုတ်ဖို့ပြိုစားရင်သိသွားနိုင်တယ်အဲ့ဒီမသိခင်ချိန်ကာလလေးမှာငါမညာဖွညာရအောင်လုပ်မယ်အဲ့ဒီလိုစိတ်ထားနဲ့လုပ်ပါရအောင်နောက်တစ်ခုတရှမာနောဝမတ္တကေခေါင်းမှာမိတွေလောင်လာပြီနော် မိအိမ်လောင်နဲ့ကြောင်းလောင်နဲ့ဒီလိုလောင်နဲ့ဒီမိတွေကိုပါကောင်းထိလာပြီးအချိန်မြင့်တည်ရတော့တည်သွားတော့မယ်ဆိုတော့ဒါကိုငြိမ့်သက်ဖို့တဲ့ကိုမညာဖွညာရဖို့ရည်ကြည်မတည်ခင်လေးမှာငါတို့မညာဖွညာရအောင်လုပ်မယ်အဲ့မှာဆက်ပြောသွားတာကတက္ကာဒိဋ္ဌိပါဏာယတက္ကာဒိဋ္ဌိပယ်ဖို့အတွက်ယဟကတတော်တတိရှိသည်ဖြစ်ပရိပစေအာထုတ်ရာဤခုနအရေးပေါ် အပူတပြင်းနေနဲ့အထောက်လို့ဒါကိုပြောတာအဲပြောချင်တာကတော့ဘုန်းကြီးတို့ဒီခုနသုလသောတာပန်တော့ဟာဘုန်းကြီးတို့စိတ်မချရပါဘူးနော်သုလသောတာပန်ဆိုခုနယုတ်တဘာဝနံတဘာဝသိမယ်ကြောင်းကျိုးတဘာဝသိမယ်ဒါကိုသုလသောတာပန်လို့ခေါ်ပါတယ်အဲ့ဒီသုလသောတာပန်ဂတိမြဲတယ်မြဲတယ်ဆိုပေမဲ့လို့ဒီသီလသမာဓိပညာကအမြဲမပြတ်တီးနေမှမသေးခိုင်အတွင်းကိုပြည်စုံနေမှနော် သီလသမာဓိပြုတ်ကျသွားမယ်ဆိုရင်တော့မမြဲနိုင်ဘူးယုံနံတဘာဝကြောင်းကျိုးတဘာဝမြင်တယ်ဆိုရလဲသေသည့်တန်အောင်ဒါရမြင်နေမှဒီကြားတွင် ပြုတ်သွားရင် ပြုတ်ကျသွားရင်ဒါအပေရောက်နေတာပဲမသေးချဘူးလို့ဆိုလိုပါတယ်ဒီတော့မဲ့ညာဖွညာရမှသေချပါတယ်ဒါကြောင့်ဘုန်းကြီးတို့တွေမဲ့ညာဖွညာရအောင်ကြိုးစားအထောက်ချမယ်မဲ့ညာဖွညာရအောင်ကြိုးစားအထောက်နိုင်ရတဲ့ဖြင့်အပေဘေးမှာ လွတ်မြောက်ကြပြီးတော့အများရဲ့ကောင်းကျိုးပြုလုပ်ငန်းတွေကိုယ့်ရဲ့ကောင်းကျိုးပြုလုပ်ငန်းများကိုတည်ဖို့ဆောင်ရွက်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။